ယနေ့2021ခုနှစ်9လပိုင်း8ရက်နေ့ဦးဇင်းတို့ Quantum Buddhist USA မှာကျင်းပတဲ့တုတ်တန်တရားပွဲဦးဇင်းတို့ယနေ့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေဦးဇင်းဟောကြားပေးခြင်းနဲ့တုတ်တန်ဒေသနာတော်တွေကတခုကတော့တာမာဝရီမိဖုရားဤဘဝနှင့်ဓမ္မာ တာမာဝတီမိဖုရားရဲ့ဘဝနောက်ရဲ့သူ့ရဲ့ကျင့်စဉ်ဓမ္မတွေအတုယူပြီးတော့ဦးဇင်းတို့ဘလို့လောက်တဲ့နယ်ဆိုတာပို့ပြီးတော့ဦးဇင်းတို့ဘဝတွေပြင်ဆင်တဲ့နယ်မှားခဲ့တဲ့အမှားတွေတန်တရာတစ်လျှောက်မှာလူဆိုတာမမှားဘူးတာမရှိဘူးအဲ့ဒီအမှားတွေဟာ အခုဒီတာမဝရီဝတ္ထုကို ဒီနေ့ညအကုန်တော့စုံအောင်ပြောရင်တော့နှစ်နာရီနဲ့လည်းပြီးမှာမဟုတ်ဘူးတတ်နိုင်သမျှတော့ဦးသေးခြုံပြီးပြောမယ်နော်တန်ဝေခါရလျာတွေရောအမျိုးမျိုးပေါ့နော်ဓမ္မတွေရောအဲ့တော့ဓမ္မဘက်တွေလည်းပါအောင်တန်ဝေခယူစရာတွေလည်းပါအောင်ဦးဇင်းတို့တွေတာမန်ဘာမှမဟုတ်ဘူးလို့ထင်လိုက်တဲ့အမှားလေးတွေဟာဘဝမှာအကျဉ်းကြီးဒုက္ခကိုပေးတတ်တဲ့အကြောင်းတွေရောဒီနေ့ညဦးဇင်း စဲစဲစုံစုံတရားဓမ္မတွေကိုဟောပြောပြီးတော့ဘဝလမ်းကိုဖြောက်မြောက်ရှောက်နိုင်ဖို့အမှားမပါအောင်လို့ကြိုးစားပြီးတွားတတ်ဖို့အဲ့ဒီအတွက်ကိုရည်ရွယ်ပြီးတော့ဒီနေ့ညတာမာဝရီမိဖုရားဤဘဝနှင့်ဓမ္မဆိုတာကိုယနေ့ညဦးဇင်းဟောပြောပေးပါမယ်ဗဒ္ဒဝတီမြို့မှာတထေကြီးတာလင်မယားရှိတယ်တမီလေးတယောက် သူသမီးလေးနာမည်အခုသာမာဝတီအဲ့ဒီခေတ်တုန်းကအဲ့ဒီဗဒဗတ္တိယမြို့ပေါ့နော်ဗတ္တိယမြို့အဲ့ဒီဗတ္တိယမြို့မှာဘာယောဂါဖြစ်တယ်လဲဆိုတော့အာဟိဝါဒယောဂါမွေစိတ်ကအင်မတန်ပြင်းထန်တဲ့ယောဂါလို့ဆိုတယ်အခု ဒီကိုဗစ်လိုတွေနေမှာပေါ့ရှေ့ခက်ကအဲ့ဒီယောဂါဒါအရင်တော့ကတော့အဲ့ယောဂအကြောင်းတွေဖတ်ရတဲ့ခါကျတော့သူတို့အဲ့လိုရှင်တို့ယင်တို့တတိဆန်လေးတွေကစဖြစ်ပြီးကြွက်တို့ကြောင်တို့ပြီးခွေးတို့နွားတို့အဲ့လိုတွေတဆင့်တဆင့်နဲ့နောက်ဆုံးအဲ့ဒီအနီးကနေတဲ့ကျွန်းနေအဲ့ဒါမျိုးတွေအစေခံနေရှစ်ခက်ကတော့အိန္ဒိယမှာအဲ့ဒါနဲ့နေကြတာအဲ့ဒီအစေခံနေကျွန်းနေအဲ့ဒီကနေမှတဖြည်းဖြည်းကိုကိုကိုပြီးလာပြီးဆိုရင် တခါတဲ့ပြေးနိုင်အောင်ပြေးပဲတဲ့နိုင်ရန်ရှေ့တကားပေါက်ပြေးမှမထင်တဲ့နိုင်ရတွေ့အဲ့နိုင်ရန်ကိုတော့ဖောက်ပြီးတာလွတ်အောင်ပြေးလွတ်ဖို့ကိုတော်တော်ခဲရင်းတဲ့ယောဂမျိုးလို့အဲ့ဒါကိုအာဟိဝါဒယောဂလို့ခေါ်တာအဲ့ဒီယောဂဖြစ်တဲ့အခါကျတော့မိသားစုတထဲမိသားစုထွက်ပြေးရဟောကောတံပြည်မြို့မှာရှိတဲ့ ဂောတကတထေသူ့စီကိုသွားမယ်ငါတငယ်ချင်းစီကိုသွားမယ်ဆိုပြီးတော့သားမိသားဖ၃ယောက်တခါတည်းထွက်ပြေးတာအစာရေသာလမ်းမှာငတ်ပြတ်စားစရာမရှိအဲ့ဒီကနေပြီးတော့မြို့ထဲမှာမိတ္တဆိုတဲ့တကြွယ်တယောက်ကအဲ့ဒီဂောတခတထေရဲ့အလှူကိုသူကစီမံနေတာဂောတခတထေက ဆင်းရဲသားတွေကိုနေ့စဉ်နေ့တိုင်းကျွေးမွေးတာအဲ့ဒီအလူကြီးလောက်တော့မိတ္တတကြွယ်ကိုဥစည်းခိုင်းတာလေမိတ္တတကြွယ်အဲ့ဒီမှာဥစည်းပြီးတော့ကျွေးမွေးနေတော့တနေ့တနေ့အုံထောင်စူးညံနေတာပဲထမင်းစားတဲ့အဲ့ကျွေးတဲ့မွေးတဲ့နေရာအဲ့ဒီမှာစောတော့ကတာမာဝတီအမျိုးသမီးလေးကအဲ့ဒီကို ထမင်းတောင်းစားဖို့ရောက်လာတာတထဲသမီးဘဝကနေ ရောက်သွားလိုက်တာတရောင်းသားဘဝသူဆင်းရဲသားတွေတောင်းစားရတဲ့နေရာကိုရောက်သွားအဖေနဲ့အမေကကျမကြီးကမကောင်းကျမကြီးကမကောင်းတော့အဖေတို့အမေတို့ဒီနားမှာနေပါသမီးသွားတောင်းပါမယ်ဟိုမှာရောက်တော့သွားပြီးတော့တောင်းတယ်ကျမဟိုတဲ့သုံးယောက်စာလေးသမင်းလေးထက်ပေးပါအဲ့နဲ့သူ့အတွက်သုံးယောက်စာကိုထက်ပေးတယ် ပြန်ရောက်တော့ခမင်းကျွေးလိုက်တော့9ရက်8ရက်လောက်အစာရေသာငတ်ပြတ်လာတော့သူ့အဖေကအဲ့ဒါစားလဲစားပြီးတော့သေရောနောက်ရက်ကျတော့ခမင်းသွားတောင်းတယ်ဒီနေ့တော့2ရောက်စာပဲပေးပါတော့2ရောက်စာပေးတယ်ပေးလာလေယူမေစားနော်တေတေချာချာသူ့အမေကျွေးမွေးသူ့အမေကလည်းသက်ဆုံးမရှိရှာဘူးနောက်ရက်ဆုံးမြန် တရားထက်ဘဝမှာအားကိုးရာဆိုတာလည်းမရှိတော့အားထားရာဆိုတာလည်းမရှိတော့ဘဝရဲ့ logarithm ပုံနှိုင်းကြီးကြားထဲမှာရက်ရည်နဲ့မျက်ခွက်ပဲရှိတော့တဲ့အချိန်ကာလမှာအဲ့ဒါခွက်လေးဆွဲပြီးတော့အဲ့ထမင်းကျွေးတဲ့နေရာကိုသွားပြီးတော့တောင်းတယ်တယောက်စာပဲပေးပါတော့တဲ့အဲ့ဒီမှာစောတော့ကမိတ္တတကြွရသတိထားမိတယ်ဒီကလေးမလေးပထမနေ့က3ယောက်စာတောင်းတယ် မနေ့ကနှစ်ယောက်စာဒီနေ့တစ်ယောက်စာထူဆန်းနေတယ်ကလေးမလာစမ်းငါတွေ့တယ်နင်ဒီလိုဒီလိုဘာရဲ့အကြောင်းကြောင့်အဲ့လိုတွေဖြစ်နေတာလဲငါ့ကိုအမှန်တိုင်းပြောစမ်းအဲ့ဒီမှာသူတို့ဗတ္တိယမျိုးကနေမှအဟိဝါတာယောဂါကြောင့်မိသားစုလိုက် ထွက်ပြေးလာခဲ့ရတဲ့အကြောင်းဒီမှာမျိုးမှာ ရောက်တဲ့အချိန်တော့အဖေရောအမေရောပါတယ်အခုအဖေရောအမေရောကွက်လွန်ပြီသူတယောက်ပဲကြံတော့လို့ဒီနေ့သူတယောက်စာကိုတောင်းတာပါမိတ္တာတို့တွေကကြည့်ပြီးတနာလိုက်တာကဲကဲကဲကဲဘာမပူနဲ့ငါသမီးအဖြစ်ငါမွေးစားထားမယ်မပူနဲ့ဆိုပြီးတော့အဲ့ဒါနဲ့အိမ်မှာကြွေးမွေးထားအဲ့ဒါနဲ့သမင်းလာတောင်းတဲ့လူတွေအုံထားဆူညံ့နေတာပေါ့ အဖရဲ့ဘာဖြစ်လို့သေချာမစီမနာတော့ဟင်းငါလည်းမလောက်တတ်ဘူးလေသမီးရဲ့ဘလို့လောက်ရမှာလဲရပါတယ်တန်းလေးတွေနဲ့တယောက်ချင်းဝင်သူကသူအဲ့ဒါဆိုရင်ဒီနေရာလေးကစိတ်စိတ်ငြိမ်ငြိမ်လေးနဲ့အခုအတင်းတော်ကြ၊ကွေကြ၊လူကြ၊ရက်ကြ၊စူကြ၊ပွက်ကြ၊ရံဖြစ်ကြကြီးဒီမှာလာစားတဲ့ဟာကအေးအဲ့ဒါဆိုသမီးစီစဉ်စီစဉ်ဆိုတော့သူကတခါတည်းအရန်နေအတားတွေနဲ့အကုန်လုံးလောက်ပြီးစီစဉ်လိုက်တော့ အကုန်လုံးစိတ်ငြိမ်သွားတာနှစ်ရက်သုံးရက်နေတော့ဟိုကဂေါသကတထေးကအေးငါအလှအတန်းနေမလောက်ကြတော့ဘူးလားမသိဘူးဘာသာမှလည်းမကြဘူးဘာသာမှလည်းမကြဘူးဆိုတော့အဲ့ဒါနဲ့မေးတော့မဟုတ်ဘူးကျွန်တော်ဒီမှာတာမာဆိုတဲ့အမျိုးသမီးလေးသူကနေမှအဲ့လိုအကာအယံနေနဲ့လူတွေသွားဖို့လာဖို့တွေသူ့ရဲ့ညံနဲ့အကုန်စီမံတာအခု လူတွေတိုးเสียရလဲမလို့တော့ဘူးခွေ့เสียရလဲမလို့တော့ဘူးရံဖြစ်เสียရလဲမလို့တော့ဘူးဗျာတဲ့အခုဒီသမီးလေးလောက်လိုက်လို့အကုန်လုံးဆင်ပြေသွားပြီတိတ်ကိုညံကြီးတဲ့သမီးပါဗျာဟေးမင်းသမီးမရှိပါဘူးဘယ်ကမင်းကသမီးရလာတာလဲအဲ့လိုပဲဟိုဘက်ကဗရိယာမျိုးကတတ်သေးအဲ့သူ့သမီးလေးပဲကြံတယ်ဒီမှာလာပြီးထမင်းတောင်းရင်းနဲ့ကျွန်တော်မွေးသား ဟာအဲ့ဒါငါတန်ငယ်ချင်းလေကွာဖြစ်မှဖြစ်ရလေချင်းဆိုပြီးတော့ကဲသမီးလာလာလာလာလာမပူနဲ့အဖေမွေးစားမယ်ဆိုပြီးတော့တခါဂေါတကတထေးကပြန်ပြီးတော့မွေးစားမွေးသားတော့ဂေါတကတထေးရဲ့သမီးဖြစ်သွားတယ်ဟိုကတကယ်တထေးကြီးဆိုတော့မောင်းမအချွေရံမောင်းအချွေရံမောင်း900နဲ့သူ့ကိုတခါတည်းကိုအဲ့ဒီမှာ သမီးအရာခန့်ပြီးတော့တခါတည်းသူ့ကိုပြန်ပြီးတော့ စောင့်ရှောက်ခိုင်းတယ်တဲ့အဲ့ဒီစောင့်ရှောက်ခိုင်းတဲ့ဂောတကတထေးရဲ့ဘဝဇတ်ကြောင့်လဲတခါတည်းအခုကြုံတော့ကိုအရင်ပြောပြမယ်နော်ဂောတကတထေးဆိုတာကအရင်ဘဝတစ်ခုတုန်းကတောမှာဆင်းရဲသားလင်မယားနှစ်ယောက်အဲ့ဒီလိုပဲဒုက္ခတွေဖြစ်လို့ပြေးရင်လွှားရင်နဲ့သားလေးတစ်ယောက်ကို ပွဲပြီးတော့လင်မယားနှစ်ယောက်တော်တဲ့ယောက်ပြေးကြပြေးကြလွှားကြခရီးကပင်မစားစရာကမရှိမိမရဲ့သားဆိုတာနောင်လဲရပါတယ်ဒီသားထားခဲ့ပါစို့ကိုကမိခင်လေဘယ်ရမလဲသားမပါလို့ကတော့ဘဲမှမသွားဘူးအဲ့ဒါနဲ့ तू ကလဲသားကိုထမ်းရင်ပေါ်ရင်သဲရင်နဲ့လမ်းပင်မတော့တနေရာရောက်တော့အဲ့ဒီမှာတင် ကဲသူသနီးမသိခင်သားလေးလည်းအိတ်နေတော့ဆိုပြီးတခါတည်းခြုံပုတ်ထဲပြစ်ထားခဲ့တာခြုံပုတ်ထဲအဲ့သားလေးကိုကဲနေရတော့ကွာငါလည်းမတတ်နိုင်တော့ဘူးဆိုပြီးတခါတည်းပြစ်ထားခဲ့ပြီးတော့အဲ့ဒီကနေခီးထွက်တော့သူမိမဘယ်မှာလဲသားပြန်ရှာပေးရှာပေးဟိုကငိုရောအဲ့လိုနဲ့ဒီသားကိုတခါပြန်ပြီးရအောင်ခေါ်ခေါ်ပြီးသွားသွားပေမဲ့လဲလမ်းမှာသားအသက်မရှင်အဲ့ဒီသားလေးကသေသွားတော့အဲ့နာအိမ်လေးတဲ့အိမ်ကိုရောက်တယ် တညလောက်လေးတက်ခွခွေပြုပါကွယ်တို့ခရီးသွားတွေပါဆိုတော့ကိုကရပါတယ်တဲ့တက်ခွပါတဲ့ဆိုပြီးတော့အဲ့ဒီမှာတက်ခွခိုင်းတော့အိမ်ရှင်ကလည်းတက်ခွခိုင်းပြီးတော့သူရှိတဲ့ဟာလေးတွေကနာနိုဇွမ်းနေသူဟာသူနိုဒမင်းနေချက်ပြုတ်သူဟာသူစားတော့သူတို့အတွက်လည်းနည်းနည်းပေးပေါ့လေပေးပြီးတော့သူဒီကကြံတဲ့ဟာတွေအဲ့ဒီခွေးလေးကိုသူကျွေးတာ ခွေးလေးကျွေးတဲ့အခါကျတော့လမ်းမှာသူတို့ကလည်းအဲ့လိုပဲအစာရည်သာမစားခဲ့ရတာလည်းကြာပြီအခုကျမှစားတော့တခါတည်းအားရပါရသွားစားလိုက်တော့အဲ့ဒီနေညမှာအဲ့ဒီအမျိုးသားကသေတယ်သေခါနာနီကျတော့ तू ကဘာစိတ်ဆွဲလဲဆိုတော့ဒီခွေးကွာတော့ကံကောင်းတာကောင်းကောင်းစားနေရတာငါတို့လူဖြစ်ပေမဲ့အဲ့ဒီလောက်တော့နေတိုင်းကောင်းကောင်းမစားရဘူးငါတို့ဘုရားဆင်းရဲလိုက်တာ ဒီခွေတဲကံကောင်းပါလားဆိုပြီးတော့အဲ့ဒီမှာနေအဲ့ဒီခွေကိုစိတ်ဆွဲသွားတာညကစိတ်ဆွဲသွားပြီးတော့အဲ့ဒီနေညမှာသေလဲသေရောအဲ့ဒီအိမ်မှာခွေပြန်ဖြစ်တာသူဇနီးကလည်းဘယ်မှာရှေ့ဆက်သွားစရာလည်းမရှိတော့ဘူးအဲ့တော့ဒီမှာပဲခိုင်းညင်တာခိုင်းပါသူကြုံခံပြီးတော့ပဲအလုတ်လုတ်ပြီးတော့တဝမ်းတစ်ခါစားရရင်ပြီးတာပါပဲသူ့ကိုခိုင်းစေပါတော့ယောက်ျားလည်းသေးပြီးဆိုတော့ဘယ်သွားမှမသိပါဘူးဆိုပြီးတော့ အဲ့ဒီမှာတင်တခါတည်းအဲ့ဒီအိမ်မှာနေအဲ့ဒီစောသောအမျိုးသားကအိမ်မှာ ခွေးလေးဖြစ်ပြီးတော့အိမ်မှာနေရနေအဲ့ဒီအိမ်မှာပစ္စေကဗုဒ္ဓမထေမြတ်ကြီးကနေတိုင်းဆွမ်းငံကြွတယ်နေတိုင်းဆွမ်းငံကြွတော့စောသောအမျိုးသမီးကငါမာတဲ့စင်စင်ရရဘဝတွေရောက်တာမလှခဲ့လို့မတန်းခဲ့လို့ဒါနတွေအာနယ်လို့ဒီဘဝမှာဆင်းရဲတာ ငါရဲ့ချွေးနှဲစာနဲ့ရသမျှလောက်ခနဲ့ဟောဒီမထေမြတ်ကြီးကိုငါလှူတော့မယ်ဒီဘဝတော့ဒီထက်ဆက်ဆင်းရဲတရားလည်းမရှိတော့ဘူးဆိုပြီးတော့တခါတည်းအဲ့ဒီမှာမထေမြတ်ကြီးကို तू ကလှူတာ तू ရတဲ့ဟာလေးတွေနဲ့မထေမြတ်ကြီးကလည်းအမြဲတမ်းအဲ့ဒီအိမ်မှာဆွမ်းကန်းကြွဆုံးမုံပေးတယ် तू စားပွဲတောက်ပွဲလေးတွေချက်ပြုတ်ပြီးတော့ကတ်တယ်အိမ်ကအဲ့ဒီခွေးလေးကလည်းမထေမြတ်ကြီးနဲ့ အဲ့ဒါယင်းနေပြီးတော့အဲ့ဒီကြောင်းကိုလိုက်သွားလိုက်ဆွမ်းကန်ဆိုရင်ပြန်လာလိုက်တခါအိမ်ကနေပြီးတော့ဆွမ်းကန်လာချင်းဆိုသွားကြိုးလိုက်ဒီခွေးလေးကလမ်းမှာအကုန်လိုက်ဟောင်ပဲလောက်ပဲပြီးတော့အန္တရာယ်တွေကင်းအောင်ပစ္စည်းကဖို့တာမထေမြတ်ကြီးကိုလောက်ပဲသည့်အတွက်အဲ့ဒီခွေးကသေတဲ့အခါကျတော့တာဝရိန်သာနတ်ပြည်ရောက်သွားတာ တာဝရိန်သာနတ်ပြည်ရောက်သွားတော့ကြံတဲ့နတ်တွေထက်သူ့အတန်ကပိုးကျယ်တယ်တဲ့အဲ့ဒါနဲ့ဂောတကနတ်သားဆိုပြီးတော့နတ်ပြည်ရောက်ပြီးတော့ဂောတကနတ်သားဖြစ်တိတ်မကြလိုက်ပါဘူးနတ်ပြည်ဆိုတာကလူလိုဒီနေ့ငါထမင်းမစားနောက်ရက်စားမယ်လို့လို့မရဘူးလေဟိုမှာကသူ့တနေ့သူ့အချိန်နဲ့သူခန္ဓာကိုယ်ကထမင်းစားချိန်စားရတယ်အဲ့ဒီစားချိန်မစားဘဲနဲ့ အပျော်အပါးတွေကာမဂုဏ်အာယုန်တွေထဲမှာလွန်ကျူးပြီးမေ့မျောသွားရင်နောက်ရက်ဆိုသေတာပဲအဲ့တော့ तू ကအဲ့လိုမေ့မျောပြီးတော့အစားအသောက်တွေပါပျောက်သွားတော့သေရောသေတဲ့အခါကျတော့လူဖြစ်တယ်အဲ့ဒီနေ့မှာပုံနာတယောက်ကဟောတယ်တထိန်နဲ့သွားနေရင်းနဲ့ဒီနေ့မွေးတဲ့ကလေးသည်အယံချမ်းသာတဲ့တထေးကြီးဖြစ်လိမ့်မယ် အဲ့ဒါနဲ့အဲ့တထေးကြီးကသူ့အိမ်ကသူ့ဇနီးကိုသွားဒီနေ့သားတွေဘာတွေများမွေးဖွားပြီလားသွားကြည်သန်းဆိုကြည်ခိုင်းတော့သူ့သားကမမွေးဖွားသေးဘူးအဲ့ဒါနဲ့ဒီနေ့မွေးဖွားတဲ့ကလေးကိုသွားကြည်သန်းဆိုပြီးရှာခိုင်းတော့ပြည့်တဲ့စာအမျိုးသမီးတယောက်ကသားလေးမွေးလို့ဆိုပြီးတော့အဲ့ဒီသားလေးကိုပြစ်ထားခဲ့တာအဲ့ဒါနဲ့ပြည့်တဲ့စာမျိုးသမီးတယောက်ကမွေးပြီးတော့သားလေးတယောက်ကို လမ်းဘေးမှာပြစ်ထားခဲ့တယ်အဲ့ဒါဆိုအဲ့သားလေးကိုယူခဲ့အဲ့ဒီသားလေးဘသူဒီမှာလဲပြစ်ထားခဲ့တာကိုဟောတခါတည်းအဲ့နာမှာခွေးတွေဘာတွေကဝိုင်းအောင်နေတာမကြိုက်ခဲပဲနဲ့ကြီးကန်းနေခွေးတွေကဝိုင်းအောင်နေတော့အဲ့ဒီမှာစိတ်ကြောင်းသားလေးတယောက်ကယူသွားတယ်အဲ့ကလေးကိုသွားအဲ့ဒါဆိုပတ်စံတထောင်ပေးအဲ့ကလေးကိုယူခဲ့ဘာလို့လဲဆိုတော့ဒီကလေးကတထဲဖြစ်မဲ့ကလေးဆိုတော့အဲ့ဒါကိုယူခဲ့ဆိုပြီးတော့မှ သူကအဲ့ဒါနဲ့အဲ့ကလေးကိုမွေးထားတာမွေးထားပြီးတော့နောက်ရက်ပိုင်းကျတော့မှတခါသူ့သားအရင်ကမွေးတာတမီးမွေးရင်တော့ဒီကောင်လေးနဲ့ပေးသားမယ်သားမွေးလို့ရှိရင်တော့ဒီကောင်ငါတတ်ပြစ်မယ်သူစိတ်ကအဲ့လိုမွေးထားတာအဲ့ဒီတော့မွေးလာတာကသားဖြစ်နေရောသားဖြစ်နေတဲ့အခါကျတော့ကဲဘာမှလုပ်မနေနဲ့သွားမင်းအဲ့ဒီဟောနွားချန်ကြီးရှေ့မှာ သွားပြီးအဲ့ကလေးချတာချပလိုက်တော့မနဲ့မိုးလင်းတာနဲ့နွားတွေနင်းတပ်ပြီးဒီကောင်သေမှာပဲဆိုပြီးတော့နွားတွေရှေ့သွားချနွားအကြီးတကောင်ကထွက်လာပြီးတော့တခါတည်းသူ့ဘောကနေမှာကာပေးထားကြတဲ့နွားတွေကဘေးကနေသွားပြီးတော့နွားကလေးကမသေးပြန်ဘူးအဲ့ဒီမှာနွားပိုင်ရှင်ကကောက်ယူသွားတယ်နွားပိုင်ရှင်ထံတခါတော့တပြားတစ်ထောင်ပေးပြီးကလေးပြန်ဝယ်ပြန်ဝယ်ပြီးတော့လဲလမ်းမှာသွားပြီးတော့အဲ့ဒီလမ်းကလဲသမားတွေလင်းကရလာလာနေတာ လဲနင်းတအောင်သွားထားဆိုပြီးတော့လှုပ်ပြန်တယ်လဲနင်းတတာလဲမသေးအာကြံတဲ့လူကဂျာကဲကဲသွားတာဟိုအဲ့လိုနဲ့နောက်ဆုံးရောက်တော့အရွယ်လည်းရောက်လာ ရောက်လာတော့ तू အဲ့မှာတနေ့ကျတော့အိုးဖုတ်တဲ့အိုးထိန်တယ်ကို तू ပြောထားတယ်ငါသားတယောက်လာမယ်ဒီကောင်ပြောမရဆိုမရအတော်ဆုံးအတော်ဆိုးတဲ့ကောင်အဲ့တော့မင်းလောက်ရမယ့်တာဝန်ကငါသားလာလို့ရှိရင်မင်းသူ့ကို အပိုင်းပိုင်းထဲတဲ့ခောက်ဖြတ်ပြီးတော့အဲ့ဒီအိုးဖုတ်တဲ့မီးဘိုတဲ့တာဒီကောင်ကိုမင်းအပြတ်ရှင်းလိုက်တော့ဆိုပြီးတော့ तू ကအိုးဖုတ်တဲ့အိုးထိန်တဲ့ကိုပတ်စံပေးပြီးတော့မှတခါတည်းမှားထားခဲ့ပြီးတော့အဲ့ဒီကလေးကိုသွားအဲ့ဒီအိုးထိန်တဲ့ထမင်းသွားစမ်းသွားပြီးတော့ဒီပစ္စည်းသွားပေးဆိုပြီးတော့ပစ္စည်းသွားပေးခိုင်းတာအဲ့ဒီအချိန်မှာသူ့သားအရင်ကကျန်တဲ့ လဲတွေနဲ့ဆောင်းပြီးတော့နေရင်းနဲ့ तू ကအဲ့မှာလမ်းဖြတ်သွားတော့ဟာကိုကြီးဘယ်သွားမှာလဲငါအိုးထိတ်တဲ့အိမ်သွားမလို့အာကိုကြီးဟာဒီမှာရှုံနေလို့အကိုကြီးကစားပေးတာမှာကျွန်တော်သွားပါမယ်ဆိုပြီးတော့တခါတည်းသွားတာဟိုကအိုးထိတ်တယ်ကလည်းပြောထားတဲ့အတိုင်းကဲတထေးသားတော့ရောက်လာပြီဆိုတခါတည်းဘက်ကုဘက်ကုနဲ့ခုတ်တက်ပြီးတော့တခါတည်းမီးရှို့ပလိုက်တာဟိုကောင်ကအိမ်ပြန်ရောက်သွားတော့ဟိုကတထေးကဟာမင်းဘယ်သွားဘလို့ဖြစ်တာတော့ဟိုမသွားဘူးလားဆိုတော့ ကျွန်တော်ကသွားပါတယ်ဗျာတဲ့ညီလေးကသူကိုယ်တိုင်သွားကျင်တယ်ဆိုလို့သူ့လွှတ်လိုက်ပါတယ်ဆိုဟာသွားပြီဆိုပြီးတော့တခါတည်းပြေးလိုက်ပြီးဟဲကောင်ဘလို့လဲဟာအဲ့ဒါငါသားအရင်ကြီးမင်းတတ်ပြီလားဟာခမားပြောလို့ကျွန်တော်ရှင်းပြလိုက်ပြီဆိုတော့သွားပါပြီငါတော့လွဲပါပြီကြံတာကဟိုကလေးသေးခြင်းလို့ဟိုကလေးကကံကကောင်းတဲ့ကလေးဆိုတော့ဘလို့မှတတ်လို့မရဘူးအဲ့ဒါနဲ့ဒါရင်ဆုံးနောက်ထပ်တခါတော့ကဲမထူတော့ဘူးဟိုဘက်ကတထေးတီသွားပြီးတော့ပဲ တခါတည်းအဲ့မှာအာသူတို့အပြတ်ရှင်းခိုင်းတော့မယ်ဆိုပြီးတော့အဲသူ့ကိုစာလဲတင်မပေးထားတော့ကလေးကစာလဲမဖတ်တတ်မဖတ်တတ်တော့သူ့ရဲ့ပစိုးမှာဒီကလေးရောက်ရင်မင်းသူ့ကိုတတ်ပါဆိုတဲ့စာကိုအဲ့ဒီမှာပေးလိုက်ပြီးလွတ်လိုက်တာအဲ့ဒီစာကိုပစိုးမှာခြီးပြီးတော့သွားတာအဲ့ဒီနာမျိုးလေးတစ်မျိုးရောက်တော့အဲ့ဒီမှာသူ့အတိတ်တိန်ကိုဝင်တဲရအဲ့အိမ်မှာမင်းကိုတဲဆိုတော့ အဲ့ဒီအိမ်မှာရှိတဲ့အမျိုးသမီးကအရင်ဘဝတုန်းကသူ့ရဲ့ဇနီးသူ့ရဲ့ဇနီးဆိုတော့အဲ့ဒီသူ့ကိုလည်းတွေ့လဲတွေ့ရောဟိုကမေတ္တာသက်ဝင်တော့လှက်ပတ်ပြီးတော့ကြည်ရင်းနဲ့အဲ့ဒီမှာသူ့အစိုးမှာခြီထားတဲ့အထုပ်တစ်ထုပ်တွေ့တယ်အိပ်ပျော်နေတော့အဲ့ဒီအထုပ်ကိုဆွဲယူကြည့်လိုက်တာဒီကောင်းကိုရောက်ရင်တတ်စေဆိုတော့အော်ကို့တတ်မဲ့စာကိုပစိုး ခြီပြီးတော့သွားနေတာဆိုပြီးတော့မှအဲ့ဒီမှာ तू ကစာပြန်ရေးတယ်အဲ့ဒါဒီကလေးရောက်လာလို့ရှိရင်အဲ့ဒီဒီကအခုတကြွရဲ့သမီးနဲ့လက်ထပ်ပေးသားပါဆိုပြီးအဲ့စာပြန်ရေးပြီး तू ပစိုးထဲမှာထည့်ပေးတော့ဟိုကသူ့မိတ်ဆွေတတိကလည်းရောက်လာတော့ဟာငါမိတ်ဆွေတတိဘာမျက်စာတွေပေးလိုက်တာလဲကြည့်လိုက်တဲ့အခါကျတော့ဩငါရဲ့အောက်ကတကြွရဲ့သမီးနဲ့သူ့သားနဲ့ပေးသားခိုင်းတာပဲဆိုပြီးတော့အဲ့ဒီမှာပေးသားလိုက်တာ ပေးသားလိုက်တော့တကယ်တမ်းက तू ကမသိသေးဘူးသူ့ရဲ့ဘဝအကြောင်းတွေကိုနောက်တော့မှအဲ့ဒီသူ့ရဲ့အဖေအခုစောစောမွေးသားဖခင်ကြီးအသက်ထံဖြစ်ပြီလာပါလာပါခေါ်တာအမျိုးသမီးမသွားနဲ့အောင်ဒီချိန်မသွားနဲ့အောင်နောက်ဆုံးလုံးဝတေခါနာနေဖြစ်ပြီဆိုတဲ့အချိန်ကျမှသွားတော့ဆိုပြီးတော့သွားပြီးတော့အဲ့ဒီမှာဒီစည်းစိမ်ပစ္စည်းတွေကိုဒီသားကိုငါမပေးဘူးလို့ तू ကပြောချင်တာ သူ့ဘဇကဘာထွက်သွားလဲဆိုတော့ဒီစည်းစိမ်ပစ္စည်းမှန်သမျှငါသားအကုန်ပေးစေလို့တခါတည်းထွက်သွားတယ်အဲ့ဒီမှာရှိသမျှစည်းစိမ်ဥစ္စာတွေအဲ့ဒီစောစောကဂောတကကအကုန်ပိုင်ပြီးတော့အဲ့ဒီမှာတထေးကြီးဖြစ်တာအဲ့ဒါသူ့ရဲ့ဂောတကရဲ့အခုခုနှစ်ကြိမ်လောက်အထိတခါတည်းအသက်ခံရအဖြတ်ခံရတဲ့အကုသို့ဝွကျွေးက သူ့သားလေးကိုတောထဲမှာပြစ်ထားခဲ့တဲ့အကုသိုလ်ကံဒါဂောတကတထေရဲ့အကုသိုလ်ကံနော်သူ့သားလေးကိုငါတော့မတည်နိုင်တော့ပါဘူးနောက်မွေးလေရတာသားဆိုတာပဲမထုတ်ဘူးဒီကောင်ပြစ်ထားခဲ့တော့မယ်ဆိုပြီးတော့စေတနာဇိုးနဲ့သားအရင်ကိုတောထဲမှာပြစ်ထားခဲ့တဲ့အကုသိုလ်ကံကြောင့်တော့အခုဒီဘဝရောက်တဲ့အခါကျအကြိမ်ကြိမ်အကြိမ်ကြိမ်အဲ့ဒီမှာသူ့ကို ပြက်ချပြီးတော့အသက်ခံရတဲ့ဘဝဒါဟော6ဘဝနေမှာပြက်ချတာပါသေးတယ်တောင်ကဗျံဘဝနေပြီးတော့ပြက်ချရင်ဒီကောင်ဒါလောက်တတ်လို့မှမသိသိမှာပဲဆိုပြီးပြက်ချဆိုပြီးပြက်ချတာအောက်ကဝယုံမင်ပေါ်မှာသွားတင်နေတော့ဝါခုတ်တဲ့လူရဲ့မွေးသားသွားလိုက်သေးတယ်လည်းပါသေးတယ်အာလုံးသူ့ကိုတတ်တာခုနှစ်ကြိမ်လောက်တတ်တာဘလို့မှမသိဘူးတဲ့အတိတ်ဘဝသားလေးကိုသွားပြီးတော့သူပြစ်ခဲ့တဲ့အကုသိုလ်ကံလေးရဲ့အကျိုးပေးလေးတစ်ခုကြောင့် ကအဲ့ဂောတကတထေးရဲ့အတိတ်ဘဝပေါ့နော်အဲ့တော့တာမဝရီကဂောတကတထေးရဲ့ဒါမွေးသားသမီးဖြစ်ပြီးနေတော့အဲ့ဒီမှာဥတေနာမင်းဆိုတာရှိတယ်သူ့ရဲ့ဘဝအကြောင်းလေးကလည်းထူးဆန်းလို့သူ့အမေကမိဖုရားဥတေနာမင်းရဲ့အမေကမိဖုရားကကပလာအနီအောင်ခြုံတယ်ကိုခြုံပြီးတော့နေဘူးသာလှုံနေတဲ့အချိန်မှာအိုက်ခေတုံးကငှက်ဆင်ဆိုတာရှိတယ် ဆင်ကြီးတွေလို့ငှက်ကြီးကအကောင်ကြီးတွေလူတွေခြိနိုင်တဲ့တုတ်နိုင်တဲ့ငှက်ကြီးတွေအဲ့ဒီငှက်ဆင်ကကပလာအနီရောင်ကြီးခြုံထားတော့အသားတစ်ထင်ပြီးတော့သူ့ကိုတခါတည်းခြိသွားတာသူ့ကိုခြိသွားပြီးတော့တောထဲမှာညောင်မင်းကြီးတပင်ပေါ်ရောက်တော့အဲ့ဒီမှာညောင်မင်းကွာကြားမှာချပြီးငှက်ကစားမယ်လို့တဲ့အချိန်ကျမှသူက6လှမ်းလိုက်တော့ငှက်ကြီးကလန့်ပြီးတော့ပြန်ပြေးတာပြန်ပြေးတော့အဲ့ဒီမှာကိုကွန်ကလည်းအရင်မှနဲ့အဲ့ဒီပေါ်မှာပဲသူနေရင်းနဲ့ မနဲ့မိုးလင်းတဲ့အချိန်မှာသားမွေးဖွားတာတယောက်ထက်မိဖုရားကြီးတောထဲမှာသားလေးမွေးပြီးတော့အဲ့ဒီမှာနေရင်းနဲ့အောက်မှာနေခင်းကြတော့ရသေးတစ်ပါးရောက်လာအဲ့ဒီရသေးကလည်းသူကလည်းရှင်မင်းကဖြစ်ခဲ့သူ့ရဲ့တငယ်ချင်းရှင်မင်းရဲ့သူ့ရဲ့နှစ်ယောက်သားတို့ကွာဒီနေ့သေးကြမှာဒီတိုင်းကြီးနေကြရင်ဘာလို့မှလဲ လောကကြီးဆိုစားလိုက်အိတ်လိုက်နေလိုက်နဲ့ပျော်လိုက်ပါလိုက်နဲ့တနေ့သေချာမယ်တို့သွားကြပါစို့တောထွက်တရားကျင့်အောင်တောင်ကြီးနဲ့တောင်မှာတောကြီးတွေထဲမှာသူကသူနေကြပြီးတော့အချက်ပေးမိလေးတွေပြတခါတခါမှဆုံးကိုတရားကိုအထုတ်ပြီးတော့နေကြရင်းနဲ့အဲ့ဒီပထမရတဲ့တယောက်ကသေသွားတာသေသွားတဲ့အခါကျတော့သူကသေပြီးနတ်ဖြစ်အော်တငယ်ချင်းသွားကူအောင်မှာပဲတငယ်ချင်းမင်းအဆင်ပြေလားပြေပါတယ် ဘာတွေများအခက်အခဲရှိလဲကြာနာတော့မရှိပါဘူးတဲ့တောဆင်ရိုင်းတွေကလာလာပြီးနှောက်ရှက်လွန်းလို့နေရာထိုင်ခင်းတွေအဆောက်အဦတွေအကုန်ပြတ်တယ်တဲ့ကဲအဲ့ဒါဆိုရင်ဟဋိကမန္တန်ဆိုငါလုတ်ပေးမယ်စောင်းတစ်ခုပေးပြီးတော့အဲ့ဒီမန္တန်ကိုရွတ်ပြီးတော့စောင်းတင်းရင်ဆင်းနေအကုန်ပြေးတယ်အဲဒုတိယစောင်းတင်းရင်လေကန်လေကန်နဲ့ပြေးမယ်တတိယစောင်းတီးလို့ကတော့အဲ့ဒီဆင်းနေတဲ့အကြီးဆုံးဆင်းနဲ့အားလုံးအကုန်ပြန်လာပြီးဥညွတ်ပြီးကိုခိုင်းတာအကုန်လုတ်တယ်ဆိုတော့ အဲ့ဒီမှာနေအဲ့ဒီစောင်းပညာသင်ပေးလိုက်တာအဲ့ဒီရတဲ့ကအဲ့ဒီပညာရထားခဲ့တော့စောစောကမိဖုရားကြီးကကလေးအပေါ်ကငိုပြီးတော့အဲ့ဒီအတန်နဲ့အပေါ်မှာတွေ့တော့ဟိုကရတဲ့ကဒီမှာကလေးကိုတန်ကြားပါတယ်ဘယ်သူတော့ဘယ်သူတော့ဆိုတော့မေးတဲ့အခါကျတော့မှအဲ့ဒီကြမှာမိဖုရားကြီးပါတဲ့အဲ့ဒါသူငှက်ဆင်ချီလာလို့ဒီရောက်တဲ့အကြောင်းပြောတော့အဲ့ဒီမှာ အဲ့ဒါဆိုလို့ရှိရင်အောက်ကိုဆင်းတယ်ဆိုတော့ဇက်ပြက်မှာစိုးရတယ်တဲ့သူတို့ကမိဖုရားဆိုတော့ဘာဖြစ်လို့လဲတဲ့သူကမိဖုရားမှုပါတဲ့ငါလည်းရှင်မြင်ပါပဲတဲ့ဒါဆိုရင်ရှင်မြင်ဆိုရင်ရှင်မြင်ရဲ့ပရိယေပြောပြပါမင်းတို့ရဲ့ပရိယေဆိုအဲ့ကြမှာမင်းတွေရဲ့ပရိယေကိုပြောပြတော့ဟိုကလည်းယုံပြီးတော့မှအောက်ကိုသားလေးကိုအရင်ချပြီးတော့တစ်ပေမောကဆင်းဆင်းလာပြီးတော့အဲ့မှာနေကြရင်းနဲ့ပြန်လို့လဲ မပြန်တတ်တော်ရီထဲမှာပဲဒီတိုင်းနေရင်းနဲ့နောက်ဆုံးအဲ့ဒီသားလေးကိုဟိုကလည်းရှင်မြင်ကလာတဲ့ဆိုတော့တတ်တင်တတ်ထိုက်တဲ့ပညာတွေအကုန်သင်ပေးပြီးတော့သူခမဲတော်ကြီးဆုံးတဲ့နေ့မှာချက်သားတဲ့မင်းခမဲတော်ကြီးရှိတဲ့အဲ့ဒီကောတံပြည်ကိုသွားပြီးတော့မင်းရှင်မြင်သွားလှုပ်တယ်ကျွန်တော်တယောက်တည်းနဲ့ဘယ်လိုလုပ်ရှင်မြင်လှုပ်လို့ရမှာလဲ ရတယ်ငါနီးရှိတယ်ဆိုပြီးတော့သူကအဲ့ဒီစောင်းမန်တန်ကိုသင်ပေးလိုက်တာသင်ပေးပြီးတော့မှအဲ့ဒီမှာရင်ဆင်တွေအကုန်လုံးတောတဲ့ဆင်တွေကိုဆင်ရိုင်းနေအဲ့ဓာတွေကိုစောင်းနဲ့ခေါ်ပြီးတော့တခါတည်းအဲ့နာရွာတွေကိုသွားအရင်ဆုံးရွာလူတွေစီယုံစီယုံပြီးတော့မြို့ကိုသွားပြီးတော့စစ်တိုက်မလားသူ့ကိုနတ်အပ်မလားဆိုပြီးတော့ပြောဆိုပြီးတော့မှသူ့အမေမှာပါခဲ့တဲ့တသိန်းတန်လက်စွပ်အဲ့ဒါသူ့အဖေရဲ့အမွေကိုတခါတည်းထည့်ပေးပြီးလွှတ်လိုက်တော့ တိုင်းပြည်ရောက်သွားတော့ဟိုကငါတို့ရဲ့မိဖုရားကြီးပျောက်သွားတာရှိတယ်သူ့သားနဲ့အဟွာနဲ့ကသေလားရှင်လားလည်းမသိတော့ငါတို့ကသူတို့စောင့်နေတာဆိုတော့သူဟာရှင်မြင့်ရဲ့သားဖြစ်တဲ့ကြောင့်ဟောဒီမှာလက်စွပ်ပါတယ်သူ့အမေရဲ့ကပလာခြုံနေပါတယ်ဆိုတဲ့အကြောင်းကိုပြလိုက်တော့တိုင်းပြည်ကလည်းအဲ့ဒီမှာယုံပြီးတော့သူ့ကိုရှင်မြင့်ခန့်တော့ဥတေနမင်းဆိုပြီးတော့ကောတံပြည်ပြည်မှာဖြစ်တယ်သူကလည်းအယံကိုစစ်တီဘိုးပါတွေနဲ့အင်မတန်မှအင်အားကောင်းတယ် အင်အားကောင်းတော့တနေ့ကျော်အဲ့တာမာဝရီအမျိုးသမီးတွေ့တော့အဲ့ဒါဂေါတကတထေကိုသူသမီးဆက်တာမယ်ဆိုပြီးတော့တာမာဝရီကိုမိဖုရားကြီးမြှောက်တယ်တာမာဝရီကိုမိဖုရားကြီးမြှောက်ပြီးတော့ဒုတိယမိဖုရားတယောက်ကဘယ်သူလဲဆိုတော့မာဂန္ဒီအမတန်လှပတဲ့မာဂန္ဒီအမျိုးသမီးကိုသူ့အဖေကငါသမီးနဲ့ဘယ်သူမှဒီမျိုးမှာတန်တဲ့လူမရှိဘူးဆိုပြီးတော့ဘယ်သူနဲ့မှလက်ထပ်မပေးဘူး တနေ့ရောက်တော့မြတ်စွာဘုရားကြွလာတော့မြတ်စွာဘုရားရဲ့ရုပ်ရည်အစင်းကြိတ်ပြီးတော့ဟာငါသမီးနဲ့ပေးသားရမယ်ဒီပုဂ္ဂိုလ်ကြီးရတော့ဆိုပြီးတော့ဟာဒီနာလေးခဏရပ်ပါဩသမီးနဲ့လက်ထပ်ပေးခြင်းလို့ဆိုပြီးတော့ပြောတော့မြတ်စွာဘုရားအဲ့နာလေးမှာခြေရာချပြီးတော့ဘုဗနာတစ်ပင်အောင်မှာထိုင်နေတာဟာသမီးကဲပြင်းစင်ပြင်းစင်သမီးနဲ့လက်ထပ်ပေးရမယ်လူတော့ငါကြိလိုက်တာတွေ့ပြီဆိုပြီးတော့ သမီးကိုခေါ်လာတာသူမိမရောသမီးရောခေါ်လာခေါ်လာတော့အဲ့နာမှာခြေရာလေးကြည့်လိုက်တယ်မြတ်စွာဘုရားခြေရာဆိုတာကအဋိဋ္ဌာမှာပေါ်တာအဋိဋ္ဌာမဟုတ်ရင်ဘုရားခြေတော်ရာဒီလုံးဝအကုန်ပျောက်ပျောက်သွားတာမြတ်စွာဘုရားနင်းတိုင်းနင်းတိုင်းခြေလှမ်းရာတွေဟာနင်းပြီးရင်အကုန်ပျောက်ွယ်တယ်နင်းပြီးရင်အဲ့တော့အခုကမြတ်စွာဘုရားခြေတော်ရာကိုမြင်စေခြင်းလို့အဲ့မှာခြေတော်ရာအဋိဋ္ဌာချထားတာ အဋိဌံချထားတဲ့ခြေတော်ရာကိုကြည်ပြီးတော့အဲ့ဒီမှာသူဇနီးကပြောတယ်ဒါဟာကိလေသာအာယုံခံစားတဲ့ပုဂ္ဂိုလ်ရဲ့ခြေတော်မဟုတ်ဘူးဒီလိုခြေတော်မျိုးကကိလေသာကင်းနေတဲ့ပုဂ္ဂိုလ်ရဲ့ခြေတော်သူခြေလက္ခဏာကိုကြည့်ပြီးသူသိတယ်သူယောက်ျားနင်အဲ့ဒါလျှောက်ပြောနေသမှာနဲ့လာလိုက်ခဲ့သမှာဆိုပြီးတော့လှက်ပါကြည့်တော့မြတ်စွာဘုရားတွေ့တော့ကဲအဲ့ဒါအရှင်ဟန်တဲ့လူထွက်ပြီးတော့ သမီးနဲ့အိမ်တော်ပြုပါတဲ့အသင်နဲ့လက်ထပ်ပေးခြင်းပါတယ်ရသော်ဘုရားအဲ့ဒီချိန်မှာအသင်ပုံနာတဲ့ငါဟာကပိလဝတ်နေပြည်တော်ကနေမှဌိနနဲ့အကုန်စွန့်ပြီးတော့6နှစ်လုံးလုံးဖျားဖြစ်ကိုလိုချင်လို့လို့ဒုက္ခရစရိယာအကျင့်ကိုငါကျင့်ခဲ့တယ်အဲ့ဒီကနေမှဖျားဖြစ်ပြီးတဲ့အခါမှာမာနမင်းငါ့ကိုတိုက်တာဘလို့မှတိုက်လို့မရလို့ နောက်ဆုံးကြတော့မာနာမင်းစိတ်ညစ်ပြီးတော့ပြန်သွားပြီးတော့လမ်းလေကောင်မှာငုတ်တုတ်ထိုင်နေသူ့သမီး၃ယောက်ကတွေ့တော့အဖေဘာဖြစ်နေတာလဲဘာဖြစ်ရမှာလဲသမီးတို့ရာအဲ့ဒီတိတ်တထငါနယ်ကတော့လွန်မြောက်ပြီငါသူ့ကိုဘလို့မှတားလို့လည်းမရဘူးဆေးလို့လည်းမရဘူးသူကဒီသုံးသက်တဖုံနဲ့သူ့ပိုင်နယ်လို့ထင်ထားတာမာနကလည်းအကုန်သူ့တစ်ဖက်ကြီးပဲသတ်မှတ်ထားတာနော် အဲ့တော့ငါနေရတော့လွတ်ပြီငါသူ့ကိုလှုပ်လို့ကိုမရတော့ဘူးငါဘလို့လှုပ်ရမှမသိလို့အကြံအိုက်နေလို့ဆိုတော့မပူပါနဲ့တဲ့ယောက်ျားတွေဆိုတော့သူတို့သွားဆွဲတော်ရင်ဘာခံနိုင်မှာလဲဆိုပြီးတော့သုံးယောက်သားလာပြီးတော့ငါကိုအဲ့ဒီတုန်းကအမျိုးမျိုးလာဆွဲတော်နေတဏှာအဖြစ်လဲမကန့်ညိဘူးရာဂအဖြစ်လဲမကန့်ညိခဲ့ဘူးတဏှာရာဂကင်းပြတ်နေတဲ့တဏှာရာဂမရှိတဲ့ပုံကိုယ်ကို တဏှာဓာကကိလေသာနဲ့ငါ့ကိုဘလို့လှုပ်လို့ရမှာလဲအဲ့ဒီလောက်နတ်ပြည်6ထပ်အထက်ဆုံးဖြစ်တဲ့ဝတ္တဝတ္တိနတ်ပြည်ကလာတဲ့နတ်သမီးတွေနဲ့ငါရဲ့စိတ်ဟာဘလို့မှရွှေလျားမှုမဖြစ်ကိလေသာ မဖြစ်တဲ့စိတ်ကိုအသင့်ရဲ့သမီးလိုအပုတ်ကောင်ကြီး32ခေါထာသမစင်နေကျင်ကြီးတယ်နဲ့ပြည့်နေတာမစင်အိုးကြီးနဲ့အတူတူပဲ ထိဖို့ကင်ဖို့နေသာသာခြေထောက်နဲ့တောင်မှမထိခြင်းဘူးလူခန္ဓာကိုယ်ကြီးဆိုတာယွန်စရာကြီးအပုတ်ကြီးအပွားကြီးအထက်ဆန်းတက်လိုက်အောက်ဆုံးဆင်းလိုက်ယွန်တရားတွေဆက်ဆောက်စရာတွေနဲ့ပြည့်နေတာကြည်စံဟောဒီခန္ဓာကိုယ်မှာရှိနေတဲ့ဆံမင်းတွေဒီဆံမင်းတွေဟာငါကိုဟုတ်သလားငါဥစ္စာဟုတ်သလားငါဟုတ်သလားအဲ့ဒီဆံမင်းတွေကဲ မချိုးပဲရေမချိုးပဲမဖီးပဲမလိမ့်မဲနဲ့ထားဘလောက်ယွန်လျာကောင်းလဲကြည်သန်းအဲ့ဒါငါဆပင်ငါဆပင်နဲ့ပြောနေတာတကယ်ရောငါဆပင်ဟုတ်ရလားသွားတွေသွားတွေငါသွားငါသွားပြောနေအဲ့ဒီသွားတွေကိုကြည်သန်းအခုနေတိုင်းတိုက်နေရတာနော်နက်နက်လေးဟွာပြည့်ပြီးဆိုဩတခါတလေကိုအနှံ့ကိုတော့မှမခံချင်ဘူးပါဇက်ကအနှံ့နေမကောင်းတာတွေထွက်လာအဲ့ဒါတွေကိုဖုံးဖိပြီးတော့တခါတည်း အာယွာဗျာမိပေါက်ရဗျာမိနာကထွက်တာမျက်စိပေါက်ကနှာခေါင်းပေါက်ကထွက်တာဩဓွာရပေါက်တွေကယိုသည်မြစီးသည်မြဆိုတာလဲဘာတစ်ခုမှမကောင်းဘူးကြည်စမ်းခန္ဓာကိုယ်ကြီးကိုအဲ့ဒီခန္ဓာကိုယ်ကြီးကိုလှတယ်လို့ထင်နေကြတာချောတယ်လို့ထင်နေကြတာတကယ်တမ်းတော့ဒီခန္ဓာကိုယ်ကြီးဟာယွန်တရားတွေဆက်ဆုပ်စရာတွေမစင်းနေကျင်ကြီးတယ်ချွဲတယ်ပြည်တယ်တလိပ်တွေနှက်တယ်နဲ့ထဲထားတဲ့ခန္ဓာအင်ကြီး ဦးဇင်းတို့အညာဘက်တွေမှာဆိုပုတ်ကြီးတွေဆိုတာရှိတယ်တဘာတွေထဲ့တာစဘာတွေထဲ့တဲ့ပုတ်ကြီးကိုနှီးတွေနဲ့ရက်ပြီးတော့အပြင်ကနေမှနောက်ချင်းတွေနဲ့လိမ့်ကြံပြီးတော့ထားရနော်အဲ့ဒီလိုပဲတဲ့ဒီခန္ဓာကိုယ်ကြီးကလည်းအပြင်ကနေမှအရေတူတယ်အရေပါတွေနဲ့ဖုံးလွှမ်းထားလို့ဒီခန္ဓာကိုယ်ရဲ့အတွင်းကခန္ဓာကိုယ်မြတ်အတွင်းကကလေးသာအပြင်ကလေးသာတွေအဲ့ဓာတွေမျက်နှာပြောင်းပြန်လုပ်ပြီးလမ်းလျှောက်သွား ကြီးကားနေငှက်တယ်ဘလောက်ထိုးမှမသိဘူးတဲ့ဒီခန္ဓာကိုယ်ကြီးရဲ့အစစ်အမှန်ကြီးကတော့နော်ချွဲတယ်ရှိတယ်ပြေးတယ်ရှိတယ်တလိတ်တယ်ရှိတယ်နှက်တယ်ရှိတယ်ကျင်ကြီးတယ်ရှိတယ်ကျင်ငယ်တယ်ရှိတယ်အော်ဒီခန္ဓာကိုယ်ကြီးဟာယွန်တရားကြီးပဲရှိတယ်ဆက်ဆုပ်စရာကြီးပဲရှိတယ်အတင်ပုံနာတဲ့ဟာဒီခန္ဓာကိုယ်ကြီးကိုညာနဲ့မြင်အောင်ကြည့်လိုက်စမ်းပါဒါလောက်ပုတ်ပွားပြီးတော့ယွန်စရာတွေနဲ့ပြည့်နေတဲ့ဒီခန္ဓာကိုယ်ကြီးကို သူတော်ကောင်းတွေကမနှစ်သက်တော့ဘူးလူမိုက်တွေကပဲနှစ်သက်တာလူမိုက်တွေကတော့တခါတည်းဒီခန္ဓာကိုယ်ရဲ့အလှပတွေကိုလှတယ်လို့ထင်နေကြတယ်ပတယ်လို့ထင်နေကြတယ်သားရပွဲလို့ထင်နေကြတယ်နှစ်သက်ပွဲလို့ထင်နေကြတယ်ပုံနာတဲ့တကယ်တမ်းကျတော့ဒီခန္ဓာကိုယ်ကြီးကအပုတ်ကြီးအပွားကြီးယောဇရာကြီးဆက်ဆုပ်ဆရာကြီးဘာမှနှစ်သာရမရှိတဲ့ဒီခန္ဓာကိုယ်ရဲ့အပေါ်မှာ တွေ့တာမနေနဲ့အတင်ပုံနာတဲ့ဒါတွေဟာယွန်စရာတွေဆက်ဆုပ်စရာတွေမို့ငါအဲ့ဒီကနေလွန်မြောက်အောင်ယုံထွက်ခဲ့ပြီငါမှာတဏှာလည်းမရှိတော့ဘူးရာဂလည်းမရှိတော့ဘူးအဲ့ဒီတဏှာတွေရာဂတွေရှိနေလို့ဒီခန္ဓာကိုယ်ကြီးကိုတွေ့တာလို့ဒီခန္ဓာကိုယ်ကြီးကိုနှက်သက်လို့ဒီဒုက္ခတွေအကြိမ်ကြိမ်ရကြတာအဲ့ဒီလိုအတုပကမ္မထံကနေပြီးတော့မြတ်စွာဘုရားပေးလိုက်တော့ တခါတဲ့ဒီပုံနာလင်မြပါရမီလည်းရှိတဲ့အခါကျတော့ဟောပထမဆုံးဒိဋ္ဌိပြုတ်သွားတယ်ဟော သောတာပန်တည်သွားပြီသဂရာဂံတည်သွားပြီအနာဂံတည်သွားပြီဒီခန္ဓာကိုယ်ကြီးကအပုတ်တွေအပွားတွေယွန်တရားတွေကနေပြီးတော့ကိုးသွားတာသောတာပတ္တိမဲ့သဂရာဂံမိမဲ့အနာဂါမိမဲ့ဆိုတဲ့မဲ့သုံးပါးရပြီးတော့အဲ့ဒီမှာနေအရှင်ဘုရားတပည့်တော်တို့တောင်းပန်ပါတယ်ဘုရားဆိုပြီးတော့ အဲ့ဒီမှာတင်တခါတဲ့သမီးကို ပြန်ခေါ်ပြီးတော့တရားတွေကိန်းသွားတဲ့သမီးကိုဦးဦးလေးရဲ့အိမ်သူ့ရဲ့ညီအိမ်မှာထားပြီးတော့သူတို့တခါတဲ့ကြောင်းသွားပြီးတော့လင်မယားနှစ်ယောက်လုံးမှာသင်္ကန်းဝတ်ပြီးတရားအားထုတ်လိုက်တာယဟန္တာကြီးဖြစ်သွားကြတယ်နှစ်ယောက်လုံးဘာလို့လဲဆိုတော့နှလုံးသွင်းမှန်လို့တဲ့နော် မြတ်စွာဘုရားဟောကြားတော်မူတဲ့တရားတော်ကိုယောနိသောမနတိကာရတဲ့အဲ့ဒါဒီဒီကြောင့်မို့ကုစုဖြစ်ခြင်းရဲ့အကြောင်းတင်းတင်းအောင်နှလုံးသွင်းထက်ရင်တခါတကမတို့ဦးဇင်းတို့ဘလို့လောကရန်နေလာလာဘလို့အရာတွေပဲလာလာအဲ့ဒီပုဂ္ဂိုလ်ကုစုရတယ်နော်ကုစုရတယ်တဲ့လောကရန်နေကျုံလာတဲ့အခါမှာအဲ့ဒီပေါ်မှာနှလုံးသွင်းထက်တာနဲ့အဲ့ဒါကပြောင်းမြန်တော့အကုသိုလ်မဟုတ်ဘဲနဲ့ကုစုဖြစ်သွား အခုတော့ပုံနာကလာပြီးတော့သမီးကိုလှူခြင်းလို့မြတ်စွာဘုရားဟောလိုက်တဲ့တရားပေါ်မှာနှလုံးသွင်းမှန်တော့အော်ဘုရားဟောတာမှန်လိုက်တာပါလားငါတို့ရဲ့ခန္ဓာကြီးကအပုတ်ကြီးပါလားအပွားကြီးပါလားဒီခန္ဓာကိုယ်ရာယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလားဘာမှနှစ်သာရမရှိတဲ့ခန္ဓာကြီးပါလားလို့ခန္ဓာကိုယ်ပေါ်မှာညံနဲ့တင်ပြီးတော့ရှုလိုက်တဲ့အခါကျတော့ခန္ဓာကိုယ်ကြီးဟာတကယ်ဟောအတိတ်ကပါရမီထိုးတဲ့ပုံကိုယ်ကြီးကကြည့်လိုက်ခန္ဓာကိုယ်ကြီးအပုတ်ကြီးအပွားကြီးယွန်တရားကြီးအယောသူတွေတတ်မြင်တာ အဲ့ဒီလိုမြင်သွားရင်တကြောင်မို့ဆရာတော်ဘုရားကြီးတွေကအဲ့ဒီလိုအတုပါတွေအယောသူကြီးတွေမြင်တဲ့ဘဝရောက်ပြီဆိုရင်နိဗ္ဗာန်သွားရလက်မှတ်ကြီးရပြီတဲ့ကျွေးအိုးရတယ်လို့ပဲနိဗ္ဗာန်သွားရလက်မှတ်တွေရပြီလို့ဆရာတော်ဘုရားကြီးတွေအကြောင်းမို့ပြောတာဒီမာကန်ဒီပုံနာလေမြာကိုမြတ်စွာဘုရားကဟောဒီအတုပါကမ္မထံကနေပြီးတော့တခါတည်းရှုခိုင်းလိုက်တာတခါတည်းအနာဂါမိမတ်ကို စိုက်တယ်ကိလေသာတွေကုန်ပြီเนาะအဲ့ဒီကနေယဟန္တာဖြစ်လို့ကုန်သွားတာ အနာဂါမိမှတ်ကြတော့ तू ကရာဂနဲ့ဒေါသတွေပယ်သွားပြီနော်အဝိဇ္ဇာဆိုတဲ့မောဟတော့ယဟန္တာကြမှာပယ်တာတဏှာနဲ့မောဟကြတော့ယဟန္တာကြမှာပယ်တာအဲ့တော့ယဟန္တာဖြစ်တော့အကုန်ပယ်ပြီဟောသူသမီးတဲ့သမီးကလည်းမာဂန္ဒီအဖေကလည်းမာဂန္ဒီအမေကလည်းမာဂန္ဒီနော်သူတို့ရဲ့ဦးလေးတယောက်ကလည်းမာဂန္ဒီပဲသူတို့ကနာမည်တွေက အဲ့တော့သမီးဟာကြတော့နှလုံးသွင်းမမှန်ဘူးငါ့ကိုမယူခြင်းမယူခြင်းမှုကောင်းကောင်းပြောတာမဟုတ်ဘူးဒီယဟန်ကခြေတော်လေးနဲ့မတော့ခြင်းမှုငါ့ကိုယွန်တရားအပုတ်ကြီးမစင်တော်ကြီးလို့ပြောတယ်တနေ့ကျတော့တွေ့ရသေးတာပေါ့ဟောနှလုံးသွင်းမမှန်တဲ့မာဂန်နေကြတော့ဖရာပေါ်မှာယံညိုးတွေထားပြီးအာကာတာတရားနော်ဘလောက်ကြောက်เสียကောင်းလဲ အမေတွေအဖေတွေကဟိုမှာတရားသူတွေရတဲ့ဘဝရတာသမီးအမိုက်မကတော့မြတ်စွာဘုရားရှင်ကိုရောမြတ်ကိုအန်တုဖို့ကြံတော့တာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုငါအခွင့်သာတဲ့တနေ့ကြရင်တော့ငါကောင်းကောင်းကိုလက်စားချေအောင်မယ်ဟောနှလုံးသွင်းမမှန်တော့ဘုရားရဲ့တရားကိုနာယူခွင့်လည်းမရဘူးကြားနာခွင့်လည်းမရတော့ဘူးနာတဲ့တရားကလည်းသူ့အတွက်တရားမဟုတ်တော့ဘူးမတရားဖြစ်ကုန်ပြီဘာကြောင့်လဲနှလုံးသွင်းမမှန်လို့လေ နှလုံးသွင်းမှမှန်တော့တရားလို့မမြင်ဘူးဟောဒီခန္ဓာကိုယ်ကြီးကိုလှတယ်လို့ထင်နေတယ်နော်အဲ့ဒီတော့တာယာဝဲလို့ထင်နေတယ်ဒီခန္ဓာကိုယ်ကြီးကိုအပုပ်ကြီးအပွားကြီးခြေမနဲ့တောင်မှမထိကျင်မှုမစင်တုံကြီးမစင်ဘုံကြီးလို့ငါ့ကို ပြောတယ်တွေ့ကြသေးတာပေါ့ဆိုပြီးတော့အဲ့ဒီမှာ တနေ့ရောက်တော့သူ့ရဲ့ဦးလေးကဥဒေနမင်းထံဟော မာဂန္ဒီလေးနဲ့ချိတ်ဆက်ပေးလိုက်တော့ဟောသူကလည်းမိဖုရားဖြစ်မိဖုရားဖြစ်တော့ အဲ့ဒီမှာတင်တခါတည်းနန္တော်ထဲမှာဥဒေနာမင်းမှာမိဖုရား၃ယောက်ရှိတယ်သာမဝတိရဲ့မာဂန္ဒီရဲ့နောက်တစ်ယောက်ကဝါတုလဒတ္တဆိုတာဩစန္ဒပိဇောဒမင်းကြီးရဲ့သမီးစန္ဒပိဇောဒမင်းကငါလောက်စစ်အင်အားကောင်းတာဘယ်သူများငါအရှင်ပြိုင်နိုင်တာရှည်သေးတော့ဟဲ့အာရှင်မင်းကြီးဥဒေနာမင်းကအရှင်မင်းကြီးထက်သားတယ် तू ကဘာလို့လဲဆိုစင်ပန်းမန္တန်နေတတ်တော့ ဆင်းနေနဲ့သွားတိုက်လဲမနိုင်ဘူးသူသူနဲ့တွေ့လို့ရှင်ဆင်းနေကပြေးလို့ပြေးသူခေါ်လို့လာလို့ကလာဆိုသူကအကုန်လုံးဆိုတော့ရပါတယ်ဒီကောက်ငါနိုင်အောင်လုပ်ပြမယ်ဆိုပြီးတော့ရှဲခဲကဘာလုပ်တယ်ထင်လဲလူအချောက်အယောက်60အတွင်းနဲ့ဝင်ပြီးနေလို့ရတဲ့ဆင်ယုတ်ကြီးကိုတခါတည်းအဲ့ဒီမြို့နာမှာသွားထားတာအဲ့ဒီဆင်ယုတ်ကြီးကတကက်ဆင်အစ်စ်ကြီးလိုပဲအဲ့ဒါကြီးကတခါတည်းအဲ့ဒီထဲမှာလူတွေထက်ပြီးတော့သွားပြီးနေတော့ ဟိုဟာတော်တယ်မှာဆင်ကြီးအကြီးကောင်တွေ့တယ်တွေ့တယ်ဆိုတော့ဥဒေနာမင်းကလည်းဆင်မဝါဒနာပါတော့ကဲငါကိုယ်တိုင်သွားဖမ်းမယ်ဆိုတော့ဟိုကအယုတ်ဆင်လေးစောင်းတီးလည်းပဲခေါ်လို့မှမရတာအဲ့ဒါကသူကမသိတော့ဒီဆင်ငါခေါ်တာမလိုက်ရမလားဆိုသူ့ဆင်နဲ့လိုက်တာမမီဘူးဟိုကအပြင်းမြန်တော့ဟိုကဆက်ယုတ်ဆင်ဆိုတော့အဲ့ဒါအပြင်းမြန်တော့မမီတော့မြင်းနဲ့လိုက်တော့ဟောနေကြုံပြီးတော့ဟိုဘက်ရောက်သွားရှင်မင်းကဖမ်းမိတော့ဟိုရောက်တော့ကဲမင်းငါ့ကိုတတ်မယ်ဆိုလဲတတ်မတတ်ဘူးဆိုလဲပြန်လွတ် ရှင်မြန်ချင်းချင်းအဲ့လိုမလုံးနဲ့မတတ်ဘူးမင်းဒီကငါမန္တန်လိုချင်တာအဲ့မန္တန်ငါသင်ပေးရှစ်ခွဲရင်သင်ပေးမယ်တဲ့ရှစ်မခိုးလို့ကတော့မသင်ပေးဘူးတဲ့ဟာမင်းမသင်ပေးမင်းငါတတ်မှာပေါ့ကွာတဲ့မင်းငါလက်ခုပ်တွေကရေပဲတဲ့ဟာကျွန်တော်ကတော့တတ်လို့ရတာပေါ့တဲ့ကျွန်တော်စိတ်ခမ ्या ပိုင်လို့လားတဲ့သင်မပေးပါဘူးဆိုမှတော့ခမ ्या လည်းမရဘူးတဲ့တတ်ချင်လည်းခမ ्या တတ်ပေါ့တဲ့ဒီကောင်တဲခေါင်းပါတဲ့ကောင်ငါဘယ်လိုလုပ်မှမသိဘူးရှင်မြန်လည်းအကြမ်းကအိုက်လာတော့နောက်ဆုံးတော့ ကြံတဲ့လူသင်ခိုင်းလို့ကလည်းမဖြစ်တော့အဲ့ဒါနဲ့သူသမီးဝါတုလဓာတာကိုအချစ်သမီးနူနာဆွဲနေတဲ့ကောင်တယောက်စီမှာနင်မန္တန်တပုတ်သင်ရမယ်ကလကာချပြီးသင်ရမှာနော်အဲ့မန္တန်ကိုဘယ်သူမှငါမသိသေးခြင်းနင်သွားပြီးသင်ဟိုကလည်းသင်မမယ်အဖေရဲ့သွားသင်ဟိုကဥဒေနာမင်းကြတော့ပြောတယ်ခကုံးမတယောက်လာပြီးတော့အဲ့မှာပညာသင်လိုက်မယ်မင်းတေချာသူ့သင်ပေးမင်းရှက်ခွင့်သင်ပေးပါမို့လားရှက်ခိုးတဲ့လူဆိုဘယ်သူမှဆိုသင်မယ်အဲဟိုကလည်းပြောတော့ ကဲဟုတ်ပြီအဲ့ဒါဆိုရှ िख ိုးမလားရှ िख ိုးပါပြီဒီဘက်ကအဲရှ िख ိုးတယ်တင်ပေးတယ်တစ်ခေါက်တင်တယ်မရနှစ်ခေါက်တင်တယ်မရသုံးခေါက်တင်တယ်မရတော့ဟဲ့ခကုံးမဒါလောက်ညံထိုင်းရလားဆိုထအော်တော့မှဟိုကလည်းရှင်မြင့်သမီးအောင်မာငါအမြန်အနူကခကုံးမလို့ပြောရသေးလားဆိုထပြောတော့မှအဲ့နင်းကဘာတူလဲဆိုတော့မှငါရှင်မြင့်သမီးလေဆိုတော့မှဟာငါလည်းဥဒေနာမင်းမဲ့ဆိုသူတို့ချင်းတွေ့ပြီးတော့အဲ့ဒီမှာချစ်ကြိုက်သွားတော့ နင့်ဒီမှာနေလို့နင့်မိဖုရားလည်းဖြစ်ဖို့အခွင့်မရှိဘူးငါသီတာလိုက်ကထွက်ပြေးပြီးငါမိဖုရားမြောက်မယ်ဆိုတော့ဂရိတကယ်ပေးရလားဩပေးပါတယ်ဆိုတော့အဲ့ဒီမှာသူ့အဖေစီကဆင်တကောင်ကိုနက်ခတ် အချိန်ကြတဲ့အချိန်မှာတစ်ဦးတစ်မြစ်သွားပြီးတူးဖော်ရမှာမောအဖေရဲ့အဲ့ဒါပေးပါဆိုပြီးတော့အဲ့မှာဆင်ယူပြီးထွက်ပြေးပြီးတော့အဲ့ဒီမှာမိဖုရားတယောက်ဖြစ်တယ်အဲ့ဒါသာနာပေသောတာသမီးအဲ့တော့မိဖုရား၃ယောက်နဲ့အဲ့ဒီမှာနေကြတဲ့အချိန်မှာမာဂန္ဒီက အခုတာမာဝတီတို့ကိုစပြီးတော့ရန်ညိုးဘာဖြစ်တယ်လဲဆိုတော့တာမာဝတီရဲ့တပည့်မှခုတ်ဆုပ်တရာဆိုတာရှိတယ်သူကနေစဉ်နေတိုင်းရှက်သဗျာဘိုးရှက်ခက်တုံးက ပန်းနေဥဒေနာမင်းကပန်းဝယ်ဖို့ပေးတာအဲ့ဒါကိုသူကလဲအသဗျာလဲသဗျာခိုးကိုခိုးကိုပြီးတော့အဲ့ဒီမှာလဲသဗျာဘိုးပဲမိဖုရားကိုဆက်တာ အဲ့ဒီတနေ့ကျတော့ရှစ်တပြာဘိုးတော့ပန်းနေဝဲလာပြီးတော့ဆက်တာတော့ဟာဒီနေ့ရှင်မင်းကြီးကလက်ဆောင်ပေးတာများလှရေလားဟိုကတာမဝရီမိဖုရားကရှင်မရေတဲ့သင်မိဖုရားရေတဲ့ရှင်မင်းကပေးတာမဟုတ်ပါဘူးဒီနေ့သူကအပြည့်ဝယ်ခဲ့တာပါတဲ့ဟင်ဘလို့ဖြစ်တာလဲအရင်တော့ကရှစ်တပြာကိုလဲတပြာ तू ခိုးခိုးထားတယ်တဲ့ဒီနေ့တော့မခိုးတော့ဘူး တဲ့အဲ့ဒါအကုန်ဝယ်ခဲ့တာဟင်းဘာဖြစ်လို့တော့ဟိုကပြောတော့ဒီနေ့မြတ်စွာဘုရားရဲ့တရားကိုသုမနာပန်းစေအိမ်မှာနာခဲ့ရပြီဟောဘုရားရှင်ကိုရောမြတ်ကြီးရဲ့တရားကိုနာခဲ့ရလို့ तू ဟာအရိယာကြီးဖြစ်ပြီးအဲ့တော့သောတာပန်ကြီး तू ကတည်သွားတဲ့အခါကျတော့ तू က तू တရားနာပြီပြီတဲ့ဒီနေ့ကစဘယ်တော့မှ မလိမ်တော့ဘယ်တော့မှမခိုးတော့ဘူးငါးပါးသီလကိုဘယ်တော့မှ မကျွလွန်တော့ဘူးဘယ်တော့မှမဖြည့်ဆည်းတော့ဘူး ဟုတ်လားဖះဆိုတာဘယ်မှာတော့အဲ့ဒီမှာဖះကိုဖူးကျင်လိုက်တာဟောပါရမီရှိတဲ့ပုဂ္ဂိုလ်ဖះကိုဖူးကျင်လိုက်တာဆိုပေမဲ့ရှင်မင်းကလည်းဖះကိုမကြည်ညိုဟောဥတေနာမင်းကလည်းဖះမကြည်ညိုတဲ့ရှင်မင်းဆိုတော့သူ့မှာသွားလို့လည်းမရအဲ့ဒါနဲ့အိမ်မှာနန်းတော်တွင်ထဲမှာနေရင်တဲ့ကဲအဲ့ဒါဆိုရင်ခောစုတ်တရာတရားကိုပြန်ဟောပေးသားမှာ တရားကိုပြန်ဟောပေးပါဆိုတော့ခေါဆုပ်တရားကိုတခါတည်းအဲ့မှာပလင်မောမှာထားသူတို့ကအောက်ကနေတရားနာခေါဆုပ်တရားအမျိုးသမီးတရားဟောတဲ့တရားကို နာလိုက်ရင်းနဲ့အဲ့ဒီမောင်းမ900လုံးသောတာပန်အကုန်တည်သွားတယ်အဲ့ဒါနဲ့ကျေးဇူးရှင်မိခင်ကြီးမိခင်အရာမှာထားတော့ဆိုပြီးတော့အဲ့ဒီနေ့ကစပြီးတော့ မြတ်စွာဘုရားထမသွားသွားပြီးတော့တရားတွေနာပါနာပြီးတဲ့တရားတွေကိုသူတို့ကို ပြန်ပြန်ဟောပါဆိုပြီးတရားဟောခိုင်းတာအဲ့ဒီခုတ်ဆုတ်တရာဟောတဲ့တရားတော်ဒီအီတီယိုပါဠိတော်မှာအဲ့ဒါတွေအများကြီးရှိတယ်နော်ခုတ်ဆုတ်တရာမျိုးသမီးတာမဝတီတို့ကိုပြန်ဟောတဲ့တရားတွေနော်အဲ့တော့ခုတ်ဆုတ်တရာမျိုးသမီးကနေတိုင်းပြန်ပြန်လာပြီးတော့တရားဟောသူတို့ကတရားနာအဲ့ဒီလိုနဲ့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ကမ္မထာနေမေတ္တာကမ္မထာနေလည်းပွားတယ် နော်သမထဝိပဿနာတရားတွေကို ပွားပြီးတော့အထူးအဖြင့်တာမဝတီကမေတ္တာကမ္မထံကိုစီးဖြတ်နေတာမဝတီမိဖုရားကြီးကမေတ္တာကမ္မထံကိုထူစီးဖြတ်ပြီးတော့နေရင်းနဲ့အဲ့ဒီကနေပြီးတော့သူတို့အဲ့ဒီမှာဘာလုပ်လဲဆိုတော့မြတ်စွာဘုရားကိုဖူးမြော်ခြင်းနဲ့ဘုရားကိုဖူးမြော်ခွင့်ကလည်းမရတော့ခေါ်စောက်တရားဘုရားကိုလည်းဖူးမြော်ခြင်းနဲ့တန်ခါကိုလည်းဖူးမြော်ခြင်းနဲ့ဘယ်လိုလုပ်ရမှာတော့ အရှင်မေဘုရားတော်ဟာဒီထဲမှာအပေါက်လေးတွေဖောက်ပြီးတော့တန်ဃာတော်တွေဟာဒီရှိကဆွန့်ငံကြွားတဲ့အခါမှာလှမ်းပြီးတော့ဒီအပေါက်လေးတွေကနေကြီးညိုပါနံရံလေးတွေအပေါက်ဖောက်ပြီးနံရံပေါက်လေးတွေကနေလှမ်းကြည့်ရအိန္ဒိယအိန္ဒိအိန္ဒိအခုတောင်မှပြင်းပေါက်ကသေးသေးရှိတာလေပေါ်တော့ကဆိုပြင်းပေါက်မရှိတဲ့အိန္ဒိလို့ပြောတယ်အဲ့ချစ်ခက်ကအလုံးဘိတ်တွေများတယ်သူတို့အိန္ဒိကအဲ့တော့အပေါက်လေးတွေနံရံဖောက်ပြီးတော့ကြည့်တော့အဲ့ဒီအပေါက်ကိုမာဂန္ဒီကတွေ့တဲ့အခါကျတော့ အရှင်မင်းကြီးတဲ့အရှင်မင်းကြီးမိဖုရားတွေကအရှင်မင်းကြီးကိုကြော်ပြီးတော့သူများမျောကုန်ပြီသွားလဲကြည့်အောင်ဟိုမှာနံရံဖောက်ပြီးတော့ခြောက်ကြည့်ကုန်ညပြီဆိုတော့ဟိုကသွားပြီးတော့ဥဒနာမင်းကသွားကြည့်သွားကြည့်တော့မေးတယ်ဟိုကတာမဝရီအမှန်တိုင်းပဲပြောတယ်သောတာပန်တွေလေမလိမ်ဘူးမညာဘူးအမှန်တိုင်းပဲပြောတယ်ရှင်မင်းကြီးတဲ့ဖះကိုဖူးကျင်လုံးလို့ပါအဲ့ဒါဆိုရင်တကားပေါက်တွေလုတ်ပေးမယ်အဲ့ဒီအပေါက်တွေကနေဖူးပါဆိုပြီးတော့မှ တကားပေါက်တွေဖောက်ပေးတယ်အဲ့ဒီကြတော့မှအထာကထာကဆရာပြောတယ်အဲ့ဒီကြတော့မှအဲ့ဒါတကားပေါက်တွေစဖောက်တယ်ဆိုတာဒလိဖြစ်တာနော်အဲ့ဒီမှာသူတို့အဲ့ပြည်နယ်တွေမှာအရင်အလုံးပိတ်အိမ်နေအခုချိန်တိတော့မှဦးစင်းတို့ဟိုနာလနာတက်ကတူမှာစတင်တဲ့အချိန်တုန်းကအဲ့ဒီဆရာဆိုလို့ရှိရင်အဲ့ဒါ तू เจ้าကိုစာလားတင်တဲ့အချိန် तू ဇနီးအပြင်နေတော့ခတ်ထားခဲ့တာ အဲ့ဒါမီးတာလောင်ရင်တဲ့သေမှာတဲ့ဘာလို့ထွက်เสียအပေါက်လည်းမရှိဘူးအပြင်မှာအပေါက်လေးကဟိုလိုတကားလေဝင်ပေါက်လေးဆိုသေးသေးလေးလောက်ထားတာအဲ့လိုသေးသေးလေးအပေါက်လေးကဘလို့မှလူထွက်လို့မရဘူးမိတို့ဘာတို့ဒါလောင်ပြီဆိုရင်တော့သေပြီအဲ့ဒါသူတနည်းတွေစိတ်မချတော့အိမ်နဲ့အဲ့ဒါခါတဲ့အပြင်ကနေတောက်ခတ်ပြီးပိတ်ထားခဲ့တာပဲသူတို့အဲ့ဒါမျိုးဆိုတော့သူတို့ကအခုတာမဝတီတို့ကလည်းအဲ့လိုလို့အဲ့ဒါနဲ့မာခန္ဒီရဲ့အကြံကဂုံးတိုက်တော့လဲသူများနဲ့ဆွဆွဲတော့လဲမအောင်မြင် မောင်မြင်တဲ့အခါကျတော့နောက်ထပ်တစ်ခါကျတော့ तू ကသူ့ဦးလေးကိုမှားတယ်ဦးလေးတဲ့ကြက်ရှက်ကောင်ဝယ်ခဲ့ပါတဲ့အရှင်လေးကောင်အသေးလေးကောင်လိုချင်တယ်အဲ့ဒါနဲ့ဥဒေနာမင်းရဲ့သူ့ရဲ့အရက်တောက်တဲ့သူတို့နေရာတစ်ခုရှိတယ်အဲ့ဒီအရက်တောက်တဲ့နေရာမှာ မာဂန္ဒီကသွားပြီးတော့ဥဒေနာမင်းကိုပြောတယ်သူတို့ကောတဲ့အရှင်မင်းကြီးအတွက်အဲ့မှာ ကြက်ချက်ခိုင်းလိုက်စမ်းပါတဲ့အရှင်မင်းကြီးအရက်နဲ့တောက်ဖို့ရအတွက်ဆိုပြီးအေးခိုင်းလိုက်ခိုင်းလိုက်ဆိုတော့တာမဝီတီတို့အုပ်စုအဲ့မှာကြက်ချက်ပေးဆိုတော့အရှင်လေးကောင်ပေးတော့ဟိုကမချက်ဘူးမချက်တဲ့အခါကျတော့အရှင်မင်းကြီးအတွက်ဒါမချက်တာတဲ့ကြိနေတဲ့အဲ့ဒါကိုသမင်းဟင်းချက်ပြီးဂေါဂေါတမဗုဒ္ဓထံပို့လို့ပြောသားနဲ့တေချာဘောက်ပို့လိုက်မယ်တဲ့အဲ့ဒါနဲ့ရှင်မင်းကထပ်ပြီးပြန်ခိုင်းတယ်ကဲကဲကဲအဲ့ကြက်တွေကို အဲ့ဒါဂေါရမဗုဒ္ဓထံချက်ပြီးတော့ပို့လိုက်ဆိုတော့ဟိုကကြက်ကိုအရှင်နဲ့အသေးလဲပြီးတော့အသေးလေးကောင်ပို့တယ်ဟာဒါပန္တကူသားဆိုတော့ဟိုကချက်ပြီးတော့ဖះဆုံးကပ်ဖို့လွတ်တာပေါ့လွတ်လိုက်တဲ့အခါကျတော့အဲ့မှာအမျက်ကရှတယ်ငါအတွက်တော့မဟုတ်ဘူးသူများအတွက်တော့လုတ်တယ်စိတ်ကအဲ့လိုဖြစ်ပြီးတော့နောက်ထပ်တစ်ခါကြတော့အဲ့ဒီမှာဘာလုပ်လဲဆိုတော့သူတို့ကနန်းဆောင်တစ်ခုတစ်ခု9ရက်9ရက်ဥဒိနာမေကနေပြီးတော့ တာမဝရီအဆောင်မဲ့ကုမတ်နေကြတော့အိမ်မမကောင်းဘူးတဲ့မာဂန္ဒီကသူလိုက်ခဲ့အောင်မယ်တဲ့လိုက်ခဲ့အောင်မယ်ဆိုပြီးတော့အဲ့ဒီမှာဘာလုပ်လဲဆိုသူ့ဦးလေးကိုမွေဟောက်ကိုဖမ်းခဲ့ခိုင်းပြီးတော့ဒီဥဒေနာမင်းကအမြဲတမ်းစောင်းတီးတဲ့ဘယင်ဆိုတော့အမြဲတမ်းသူကစောင်းပိုက်ပိုက်သွားတော့သူ့စောင်းထဲမှာအပေါက်ထဲမှာထည့်ပြီးအပေါ်ကပန်းလေးနဲ့အုပ်ထားတာတာမဝရီမိဖုရားရဲ့အဆောင်ရောက်တော့မှအလုံးထိုင်နေတဲ့အချိန်ကြတော့မှ အဲ့ဒီမှာတလွန်ပေါ်မှာထိုင်လဲထိုင်နေရောသူကဟိုကနေမတိမတာအဲ့ဒီပန်းလေးဆွဲနှုတ်တော့အစာရေငတ်နေတဲ့မွေဟောက်ကထွက်လာပြီးကျိုးရှဲရဲနဲ့ကြိုက်မယ်လို့တော့မှဟာဒါကြောင့်မို့အိမ်မမကောင်းပါဘူးပြောနေဒီမျိုးသမီးတွေသူ့ကိုဒီလိုကြံရမလားဘာညာနဲ့ဆိုပြီးတော့ပြောတော့ရှင်မင်းကဥဒေနာမင်းကအထင်လွဲသွားပြီးတော့ဒီလောက်ငါတော့ချစ်မြတ်နိုးပါရဲ့တန်းနဲ့ငါဘောကိုတေချောင်းကြံရသလားဆိုပြီးတော့ကဲအဲ့ဒီ900လုံးတခါတည်းစီတန်း ငါလဲတော်နဲ့အကုန်လုံးကိုပြစ်တတ်မယ်ဆိုပြီးတော့လဲတော်တင်ပြီးတော့ပြစ်တတ်ဖို့လုပ်တယ်လဲတော်တင်ပြီးတော့ပြစ်တတ်ဖို့လုပ်တဲ့အခါကျတော့တာမာဝရီမိဖုရားကပြောတယ်ကဲအာလုံးတော်ငါရဲ့ညီမများအမများအလုံးဥဒေနာမင်းရဲ့အပေါ်မှာရောမာဂန္ဒီရဲ့အပေါ်မှာရောလုံးဝဒေါသမဖြစ်အောင်မေတ္တာကိုပို့သမ်းပါ ငါတို့ဝန်ကျွေးရှိရခံရမှာပေါ့ဒေါသမဖြစ်ပါနဲ့တဲ့မေတ္တာကိုပို့လွတ်စမ်းပါ900လုံးရဲ့စွမ်းအားနဲ့မေတ္တာကမ္မထံကိုစီးဖြန်းတာဥဒေနာမင်းလဲနဲ့ပြက်ခွဲနာအဲ့ဒီလဲကတာမာဝရီရဲ့ရှေ့သွားပြီးအနိရောက်မပြန်ကွဲ့ပြီးသူ့ရင်ဘတ်ဝင်းမှန်မလို့လို့လို့မနဲ့လွတ်အောင်တိမ့်လိုက်ရတယ် အရှင်မင်းကြီးအရှင်မင်းကြီးဘေးရန်ကင်းပါစေတာမဝရိယမြားကပြန်ပြီးသူ့ပြန်စူးတော့မယ်ဖြစ်သွားတဲ့အချိန်မှာမနဲ့လွတ်အောင်ရှောင်လိုက်ရလို့ဟောကြောက်လန့်ပြီးတော့ဇောကျွေးပြန်ပြီးဖြစ်သွားတဲ့အချိန်မှာအရှင်မင်းကြီးအရှင်မင်းကြီးကြမ်းပါပါစေချမ်းသာပါစေအရှင်မင်းကြီးဘေးပရာတွေဝေးကွာပါစေလို့မေတ္တာပို့ဥတေနာမင်းဟာတာမာဝရီမိဖုရားကိုထိုင်ကြော့တယ် မိဗျာငါရဲ့ကိုယ်ွယ်တာဖြစ်ပါတော့ငါ့ကိုခွင့်လွတ်ပါတော့အသက်မရှိတော့ဟာဒီလေးကားတော့မှမိဖုရားရဲ့ကျေးဇူးကိုသိတယ်ငါလိုရှင်မြင်းက လူလုံနေပြီးတော့မိဖုရားရဲ့ကျေးဇူးကိုမသိခဲ့ဘူးငါ့ကိုခွင့်ပြုပါတော့ငါ့ကိုကိုယ်ွယ်ရာဖြစ်ပါတော့ဆိုတော့ရှင်မင်းကြီးတဲ့အကျွန်ုပ်ဟာမိဖုရားပါကိုယ်ွယ်ရာမဟုတ်ပါဘူး ကိုွယ်ရဆိုတာဖះရှင်ကိုရောမြတ်ကြီးရှိပါတယ်အရှင်မင်းကြီးဖះရှင်ကိုရောမြတ်ကြီးကိုရာကိုွယ်လိုက်စမ်းပါကိုွယ်ရဆိုတာဖះရှင်ကိုရောမြတ်ကြီး ဟောတဲ့တရားတော်တွေရှိပါတယ်အဲ့ဒီတရားတော်တွေကိုသာ ကိုွယ်လိုက်စမ်းပါကိုွယ်ရဆိုတာတန်ဃာတော်ရှင်သူမြတ်တွေရှိပါတယ်ဖះရဲ့တရားတွေကိုတဆင့်ပြန်ပြီးတော့ဟောပြောပြသနေတဲ့တန်ဃာတော်အရှင်မြတ်တွေကိုဒါကိုွယ်လိုက်စမ်းပါဆိုပြီးတော့ ကဲအဲ့ဒါဆိုရင်ကိုးကွယ်ပါတော့မယ်ကဲအဲ့ဒါဆိုကြောင်းတော်ကိုလိုက်ခဲမလိုက်ရဲဘူးဒါလောက်ဖရာတရားကြီးညိုတဲ့မိဖုရားကြီးကိုလင်းနဲ့ခွင်တတ်တဲ့သူ့ကိုဖရာကစကားတော်ပြောမှာမဟုတ်ဘူးပြောပါပဲလာပါလိုက်ခဲ့ပါဆိုပြီးတော့ခေါ်သွားပြီးတော့မြတ်စွာဘုရားရှေ့ရောက်တော့မှဣဇယောမံဗန္ဒေဣဇဂမယထာဘာလံယထာမုံလံယထာအကုသလံဆိုပြီးတော့အဇတတမင်းကြီးတောင်းမှန်တယ်လို့ပဲ တပည့်တော်ကို ခွင့်လွတ်တော်မူပါဖရာဖရာထံမရောက်ဖဲနဲ့မိုက်ကတ်နေတဲ့သူ့ရဲ့ဘဝဖရာရဲ့တပည့်မာတွေကိုသူစော်ကားနေတဲ့သူ့ကိုခွင့်လွတ်တော်မူပါဆိုပြီးတော့မှအဲ့ဒီမှာမြတ်စွာဘုရားထံတောင်းမှန်တောင်းမှန်ပြီးတော့တရဏဂုံတည်သွားတယ်ဥဒိဏမင်းညသောတာပန်တော့မတည်ဘူးတရဏဂုံတည်ပြီးတော့မိဖုရားကြီးတဲ့အသိရဲ့ကျေးဇူးတွေကြီးမားလာပါတယ် ဖယားကိုကိုးကွယ်ခွင့်လည်းရပြီတရားကိုကိုးကွယ်ခွင့်လည်းရပြီတန်ခါကိုကိုးကွယ်ခွင့်လည်းရပါပြီတဲ့ကြိုက်တဲ့ဆုလတ်ကိုတောင်းပါတော့ကြံတဲ့ဆုလတ်ကိုမတောင်းညင်ပါဘူးတဲ့အရှင်မင်းကြီးဟောဒီနန်းတော်ကြီးထဲမှာတန်ခါတော်ရှင်သူမြတ်တင်တဲ့ဖယားရှင်ကိုတော်မြတ်ကြီးကိုဆွန်ကပ်ခွင့်ပေးပါရတယ်တဲ့ဆွန်ကပ်တော့ အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကနေတိုင်းတော့အဲ့ဒီလိုကြွလို့တော့မရဘူးနော်တဲ့ဘာလို့ကြံတဲ့လူတွေကလည်းလှူသေးတယ်ဖះရှင်ဆိုတာတအုပ်တဲ့အတွက်ပေါ်ထွန်းခြင်းမဟုတ်ဘူးတယောက်ထဲအတွက်ပေါ်ထွန်းခြင်းမဟုတ်ဘူးလောကသားတွေအတွက်ဖះရှင်ဆိုတာပေါ်ထွန်းရတာဖြစ်သည့်အတွက်တန်ဃာတော်တွေကိုလွတ်ပေးမယ်တန်ဃာတော်တွေကိုလွတ်ပေးမယ်နော်အဲ့တော့ရှင်အနန္ဒမထေမြတ်နဲ့ယဟန်တော်900ကလည်းနေတိုင်းအဲ့ဒီမှာဆွန်နေကြွကြွပြီးတော့ဖုံးပေးကြတယ်အဲ့ဒီလို ဆွန်းနေကြွားပြီးတော့ဖုံပေးတဲ့စုဒီစုတွေကိုဒါပေးပါဆိုတော့ဥဒေနာမေအကုန်သဘောတူလိုက်တော့အကုန်လုံးအဲ့မှာဖះလဲကြွတန်ဃာတွေလဲကြွမြတ်စွာဘုရားကြွရင်တဲ့အချိန်လဲကြွတယ်တခါတည်းရဟန်းတော်တွေကြွတယ်အဲ့ဒီလိုကြွလာတဲ့အခါတန်ဃာတော်တွေဖះရှင်ကိုတော်မြတ်တွေကိုမာဂန္ဒီရဲ့အာဂါဒရံညိုးကြောင့်မာဂန္ဒီကကြည့်မရဘူးကဲတွေ့ကြသေးတာပေါ့ဂေါရမဗုဒ္ဓ ငါလက်ချက်တော့ငါအချိန်ဝါရနေတော့လုံမယ်ဆိုပြီးတော့လူစိုးလူမိုက်တွေပတ်စံပေးပြီးတော့တခါတဲ့မြတ်စွာဘုရားကိုခဲနဲ့ထုတာတခါတဲ့ဆယ်ဟာဆိုဟာ တခါတဲ့ခဲတွေနဲ့ထုအဲ့ဒီမှာစိတ်ပြတ်တာဘာလို့လဲဆိုအရှင်အာနန္ဒာအရှင်အာနန္ဒာမထေရကနောက်ကနေပြီးတော့မြတ်စွာဘုရားဒါလောက်သိုးသွန်ရုံမာတဲ့လူတွေရှိတဲ့မြို့မှာမနေပါတော့နဲ့ဖေရတပည့်တို့အခြားမြို့ကိုကြွပါစို့ဖေရ နောက်မြို့ရောက်ပြီးနောက်မြို့အဲ့လိုဆယ်မင်းဘယ်လိုလုပ်မလဲတပည့်တော်နောက်မြို့ပြန်ကြွရုံပေါ့ဖေဟာအဲ့ဒီနောက်မြို့ကိုဆဲရင်ဘယ်လိုလုပ်မလဲနောက်မြို့ကိုပြန်ယုံမှာပဲဖေဟာပြောင်းယုံမဲဆိုတော့ချက်သားတဲ့အဲ့လိုမလုပ်ရဘူးဟောစစ်တိုက်သွားတဲ့အခါဆင်မြောင်ကြီးတစည်းဟာသူ့ကိုအရက်လင်းများနာကနေမှလဲတယ်မြားတယ်လှမ်းတယ်ဓားတွေနဲ့ပြစ်ကြတယ်ထိုးကြတယ်ကုတ်ကြတယ်အဲ့ဒီအာဇာနီစင်ကြီးဟာ အဲ့ဒီလေးတွေမြားတွေရဲ့ပြစ်မှုခတ်မှုကိုအလဲမမူဘဲနဲ့သူ့ရဲ့တက်ကက်ကို မရောက်မချင်းသွားတာမှအာဇာနည်အဲ့ဒီအာဇာနည်ဆင်ခဲ့သောငါဖျားဟာလည်းပဲလူတွေမကောင်းတဲ့ရင်ပြောကြခြင်းဆဲကြခြင်းဆိုကြခြင်းလောက်ကြခြင်းတွေကိုသိခံပြီးတော့ခွင်လွန်ပြီးတော့ငါရဲ့တက်ကက်ကိုလူရကိုရောက်အောင်သွားတယ်အဲ့ဒါဖျားရှင်တွေရဲ့လမ်းကြောင်းပဲအရှုံးပေးပြီးဘယ်တော့မှမသွားဘူး တုံ့ပြန်ပြီးတော့လည်းဘယ်တော့မှမဆဲမဆိုဘူးအာသူပြောလို့ငါပြောမယ်သူလုပ်လို့ငါလုပ်မယ်တုံ့ပြန်နေလဲသူတော်ကောင်းလမ်းစဉ်မဟုတ်လို့မတုံ့ပြန်တော့ဘူးတဲ့ဖြေလည်းမဖြေရှင်းတော့ဘူးဖြေရှင်းတယ်ဆိုတော့ဟုတ်တာကိုပြောမှဖြေရှင်းရတာလေမဟုတ်မဟာကြီးတွေဆွဆွဲနေတယ်မဟုတ်မှကြီးတယ်ဆဲနေတာကြီးကိုဘုရားရှင်ကသိခံယုံမဲ့ရှိတယ်အဲ့ဒါပြန်ဖြေရှင်းဖို့မဟုတ်ဘူးဒီဟာတခုကမဟုတ်မှနဲ့ဆွဆွဲထားလို့ဒီဟာကတော့ဒလိုဒလိုပါဆိုတာ ပြန်ဖြည့်ရှင်းလို့ရတယ်ရတဲ့ဟာမျိုးရှိတယ်လေတချို့တလေဟာကြတော့တက်တက်ကိုရုပ်မာပြီးတော့အကောက်တဲကြံပြီးတော့လုံနေတဲ့အရာမျိုးကြတော့မြတ်စွာဘုရားအဲ့ဒါဖြည့်ရှင်းစရာမလိုဘူးတဲ့ဆွဆွဲခြင်းဆွဆွဲလှုပ်ခြင်းလှုပ်ပြောခြင်းပြောဆိုခြင်းဆိုအဲ့ဒါဖျားလန်းတယ်ဘာမတုံ့ပြန်ဘူးဦးဇင်းတို့ရဲ့ဘဝတွေမှာလည်းဒီတိုင်းပဲတခါတည်းရမှာမတုံ့ပြန်လို့မရတာတွေရှိတယ် အဲ့လိုကြရင်တော့ကဲဒါကတော့အမှန်ဖြစ်တယ်ဒါကတော့အမှားဖြစ်ပါတယ်ဆိုတာကိုသေသေးချာချာချပြရတယ်တခါတလေကြတော့မဟုတ်မဟုတ်တွေကိုစွတ်စွဲပြီးတော့အမျိုးမျိုးကလိန်ကောက်ကျစ်လောက်လာပြီဆိုရင်တော့ဒီတိုင်းသာပြစ်ထားလိုက်သူ့တိုင်းနဲ့သူ့ကံဟုတ်တယ်မဟုတ်လားကိုကအတိတ်ကမကောင်းတာလောက်ခဲ့လို့ဒီဘဝမှာကိုကခံရတာလောက်တဲ့လူကနောက်တာအပြစ်ပြန်ရလိမ့်မယ် ဟောမြတ်စွာဘုရားရဲ့ဝါဒဒါပဲအတိတ်ကမြတ်စွာဘုရားလည်းတန်ဃာတော်တွေဒီလိုမကောင်းမှုတွေကျူးလွန်ခဲ့သည့်အတွက်ဒီနေရာမှာလာပြီးတော့အခုကြုံရတယ်ဆုံရတယ်ကဲတွေနဲ့ပေါက်ကြထူကြဆဲကြဆိုကြမဟုတ်မှတ်တွေပြောကြရသော်ဗျာချက်သားတဲ့အဲ့ဒီအဒီကရုံကြီးငြိမ်အေးသွားသည့်တိုင်အောင်တိခံပြီးတော့နေလိုက်စမ်းပါခုနှစ်ရက်ထက်မကြောပါဘူးနောက်ပိုင်းအာညောင်းပြီးရက်သွားမှာနော် ရက်သွားမှဆိုခုနှစ်ရက်လည်းပြည့်ရောအာညောင်းပြီးရက်သွားတော့တာပေါ့နောက်ဆက်မဆဲနိုင်တော့ပါအဲ့ဒီမှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဆက်အဲ့မှာသတင်းသုံးပြီးတော့အဲ့ဒီမှာနေရင်းနဲ့အဲ့ဒီစောတော့ကခိုးစုပ်တရားကမြတ်စွာဘုရားထံမှာတရားနာတာမဝတိတို့ကိုပြန်ဟောအဲ့ဒီမှာဂောတကတထေအဲ့ဒီတထေတို့ကုတ်ကုတာတထေတို့အဲ့ဒီတထဲကြီးတွေဆောက်ထားတဲ့အဲ့ဒီကြောင်နေမှာမြတ်စွာဘုရားအဲ့ဒီမြို့မှာနှစ်ဝါသတင်းသုံးခဲ့တယ် နှဝသတင်းသုံးပြီးတော့နေခြင်းနဲ့မာဂန္ဒီရဲ့ရံညောကမပြေဘူးအဓိကကတော့နန်းတွင်ထဲမှာရှိနေတဲ့ဒီမိဖုရားတွေကိုတခါတည်းအပြတ်ရှင်းညင်တာအမျိုးမျိုးအကောက်ကြံလို့လည်းမရဘူးအကောက်ကြံလို့လည်းမရတော့ဒီတခါတော့ကဲငါအပြတ်ရှင်းဒီကိုပဲလှုပ်တော့မယ်ဥဒေနာမင်းတောကသာထွက်နေတဲ့အချိန်မှာသူ့ရဲ့ဦးလေးကိုခေါ်ပြီးတော့အဲ့ဒီတခါတည်းရေနံဒီရေနံဘုံတွေအဲ့ဒါမျိုးတွေကိုအကုန်လုံးသွားတဲခိုင်းပြီးတော့ အဲ့ဒီမိဖုရားတွေနေတဲ့နန်းဆောင်တွေကိုအကုန်လုံးအပြားနေတော့ခတ်မိဘုံတိုက်ပြီးတော့မိရှို့တတ်လိုက်တော့ဆိုပြီးတော့တခါတည်းအပြတ်ရှင်းပလိုက်တာနန်းတော်ကြီးမိလောင်တယ်လို့ကြားလို့ဥတေတာမင်းရောက်လာတော့မမီတော့မင်းတို့ရဲ့ရာဇပရိရဲ့သုံးပြီးတော့ဒီနေ့ကတော့တဲ့ငါဝမ်းအတာဆုံးနေ့ပဲ ရှင်မင်းကြီးတဲ့ဘာလို့လဲတာမဝရီမိဖုရားဟာငါ့ကိုတသက်လုံးသေဖို့ရာအတွက်အကောက်ကျမ်းနေတဲ့မိဖုရားကြီးလေတဲ့အခုသူသေသွားတော့ငါဝမ်းသာတာပေါ့သူ့ကိုတတ်တဲ့လူတွေငါဆုကိုပေးအောင်ပါအဲ့ဒီမှာဒီမာဂန္ဒီမိဖုရားအရှင်မင်းကြီးအဲ့လိုလုံနိုင်တာဘယ်သူရှိမှလဲကျမပေါ့ဟောပေါ်ထွက်လာအာကုဇောကနှိမ့်ဆက်ခံရတော့မယ်အလဲရောက်တော့ သူ့ကိုယ်သူကျမလောက်တာပေါ့တဲ့ဒီလိုမျိုးဘသူလောက်နိုင်မှာလဲဟုတ်လားတဲ့ဆုလပ်ပေးမယ်ဆွေတွေမျိုးတွေအကုန်ခေါ်တယ်ဆုချမယ်ဆိုတော့ဆွေမတော်မျိုးမတော်တွေကလည်းအကုန်လိုက်ချလာတာအာတာမဝတီနဲ့ငါတို့ကဘလို့ဆွေတော်တယ်မျိုးတော်တယ်ဆိုပြီးတော့အကုန်လိုက်ချလာလိုက်လိုက်လိုက်လာတော့အကုန်လုံးဆွေမျိုးတွေစုံပြီလားအာအာလာနေတော့မှာကဲဆွေတွေမျိုးတွေဆုချမယ်တဲ့လာကြလာကြဆိုတော့ လိုက်သွားလိုက်သွားအကုန်လဲရောက်ရောက်အကုန်ဖမ်းဆိုပြီးတော့တခါတည်းအကုန်ဖမ်းမြေကြီးကျွင်းတူးတူးပြီးတော့ခါတော့လောက်မြေကြီးထဲမြုပ်မြေကြီးထဲမြုပ်ပြီးတော့မှအဲ့ဒီမှာကွင်းမြေကြီးထဲမှာမာဂန်ဒီကိုဟာဒီနေရာနေနေရထိုင်ကြည့်ဆိုပြီးတော့သူ့ဆွေမျိုးတွေအကုန်လုံးကိုအဲ့ဒီမှာတခါတည်းအဘောကကောက်ရိုးတွေနဲ့ပုံမိတိုက်ကောက်ရိုးနဲ့ပုံမိတိုက်ထားတော့အဲ့ဒီမှာတခါတည်းပူလောင်အော်ဟစ်နေရတဲ့ခန္ဓာကိုယ်ရဲ့အပေါ်မှာ တခါတဲ့အဲ့ဒီမှာထွန်ချက်တွေနဲ့တိုက်ပြီးတော့ခန္ဓာကိုယ်တွေအပိုင်ပိုင်ဖြတ်ဖြတ်အကုန်လုံးပြအောင်ထွန်ချက်နဲ့တိုက်ပလိုက်တယ်တဲ့အဲ့ဒါတွေသူကိုယ်၌အကုန်လုံးထိုင်ပြီးကြိတ်ခိုင်းပြီးတော့သူ့အလှည့်ရောက်တော့သူ့ရဲ့အသားတွေကို သူကိုယ်တိုင်ပြန်လှည့်ပြီးတော့ရှေ့မှာစေချအိုးထဲမှာထက်ပြီးကြော်ပြီးကိုယ်တိုင်ပြန်စားခိုင်းတယ်အဲ့ဒီလိုနဲ့တာမဝရီမာဂန္ဒီရဲ့ဘဝကတာမဝရီတို့လည်းဏီကုံချုပ်ရသူလည်းဏီကုံချုပ်ရပြီ အဲ့ဒီမှာတာမဝရီတော့ကတော့ကြည်သန်းတဲ့သူတော်ကောင်းနေမာဂန်ဒီကမီးလောင်တိုက်သွင်းပြီးတော့မီးရှို့တဲ့အချိန်ရောက်တော့တာမဝရီကဘာဆုံးမလဲဆိုတော့တငယ်ချင်းတော်တဲ့ငါတို့ရဲ့အတိတ်ဝိုကြွေးတယ်ရှိလို့လာပြီအကုစုကံနေနော်တာမဝရီမိဖုရားဟာ ရသော်ဘုရားရှင်ကိုရောမြတ်ကြီးကတာဝတိပြန်ရောက်တဲ့အခါအေဒရပေးတော့မေတ္တာဇံနဲ့နေလေရှိတဲ့ပုဂ္ဂိုလ်တွေမှာတာမာဝရီသည်အမျက်ဆုံးအမျိုးသမီးအေဒရပေးခံရတာနော်တာမာဝရီဟာခေါ်ဆောက်တရာမျိုးသမီးသည်ဘဟုတုဒ္ဒကောင်းတဲ့နေရာမှာဘဟုတုဒ္ဒရှိတဲ့ဓမ္မကတိကတွေထဲမှာအမျိုးသမီးထဲမှာအသာဆုံးခေါ်ဆောက်တရာမျိုးသမီးကတော့ဓမ္မကတိက အဟောကောင်အပြောကောင်အမျိုးသမီးတွေထဲမှာအသာလွန်ဆုံးအမြတ်ဆုံးဖြစ်တယ်မေတ္တာကမ္မထာနေနဲ့နေလေရှိတဲ့မျိုးသမီးတွေထဲမှာတော့တာမာဝတိသည်မေတ္တာကမ္မထာနဲ့နေတဲ့အမြတ်ဆုံးသောအမျိုးသမီးဖြစ်တယ်လို့မြတ်စွာဘုရားကဧတတက်ယာတုပေးခံရတဲ့တာမာဝတိဟာ အခုမီးလောင်တိုက်ထဲရောက်တဲ့အခါရောက်တော့ဥစဉ်တို့တာမန်အဖြစ်ဆိုရင်တော့အခု အိမ်တော်ချမ်းသာ ကောင်းစွာအိမ်မက်နော်အိမ်မက်တွေမက်တဲ့ကောင်းတဲ့အိမ်မက်တွေမက်တဲ့နိုးတဲ့အခါတွေချမ်းချမ်းသာသာတွေနိုးရတဲ့ဒါမေတ္တာကမ္မထန်ရှိတဲ့ပုဂ္ဂိုလ်တွေနောက်ပြီးတော့အစိတ်တို့မီးတို့ဓာတ်တို့ပြီးတယ်မလောင်မြိုက်ဘူးဒါကမေတ္တာအကျိုး7မျိုးဟောတဲ့အခါထဲမှာပါတယ်အဲ့ဒါကတာမန်လူတွေကိုတော့ဟာဒီမေတ္တာကကယ်နိုင်တယ်ဝွကျွေးရှိတဲ့ပုဂ္ဂိုလ်မကယ်နိုင်ဘူး ဣတရက်ရတဲ့တာမာဝရီမိဖုရားဟာမေတ္တာနဲ့ဣတရက်ရတဲ့မိဖုရားကြီးဟာမေတ္တာမပို့ဘဲနေနိုင်တာဘဲနေနိုင်မလဲသူပို့မှာပေါ့ဒါပေမဲ့အကုသိုလ်ကံတရားကနှိပ်စက်တဲ့အခါကျတော့မရတော့ဘူးယေရှုမောပြန်ပြီးတော့မြတ်စွာဘုရားကလွှဲရင်ကဘာတစ်ခုလုံးမှာတကောအသာဆုံးဖြစ်တဲ့အရှင်မောက်ကလမထေမြတ်ကြီးကဟောခိုးသားတွေရိုက်တယ်လို့သိရတာ မြေရှုမောပြန်ပြန်တယ်လေနှစ်ကြိမ်သုံးကြိမ်ပြန်ကြည့်တယ်ဒါပေမဲ့ပြန်လဲနောက်ပြန်လာတာပဲပြန်တိတ်ကိုကြွယ်ကြည့်လိုက်တဲ့ခါကျတော့ငါအဖေတတ်ခဲ့တာပါလားအမေတတ်ခဲ့တာပါလားကဲမပြေတော့ဘူးကဲလဲစင်းခံပေးလိုက်တော့လောက်ကြတော့ဝကြွေးစအခုလည်းပဲတာမဝရီနဲ့မိဖုရားတွေအလုံးကအော်ငါတို့ဝကြွေးရှိရင်တော့ခံရယုံမဲ့ ဟာဒီမီလောင်အိမ်ကြီးတဲ့မှာငါတို့အော်ဟစ်ငိုယိုပြီးတော့မနေတော့နဲ့ဟောအရိယာတွေသူတော်ကောင်းနေအလုံးကသောတာပန်ကြီးတယ်တဲ့သောတာပန်နေဆိုတာတကြောင်မို့ဖောက်ဖောက်ပြန်ပြန်မသေးတော့ဘူးလို့ဘုရားကပြောတာသောတာပတ္တိမကြီးကိုရထားတဲ့ပုဂ္ဂိုလ်ကြီးသည်သူကဥမာ၈တောင်လောက်ရှိတဲ့ကြောက်တိုင်ကြီးအဲ့ဒီကြောက်တောင်ကြီးကိုကြောက်တိုင်ကြီးကို၄တောင်လောက်မြေကြီးထဲမှာမြုပ်၄တောင်ကိုအပေါ်ခြံထား အဲ့ဒီအရက်လေးမျက်နှာကလေတိုက်တဲ့အခါကျတော့အဲ့ဒီကြောက်တိုင်ကြီးကလှုပ်သေးလားမလှုပ်တော့ဘူးတဲ့အခုလည်းပဲမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့တပိသဝကသောတာပန်တဂရကံအနာကံယဟနာဆိုတာဖောက်ဖောက်ပြန်ပြန်မသေးတော့ဘူးသောတာပန်ပုဂ္ဂိုလ်ကြီးတွေဖောက်ဖောက်ပြန်ပြန်သိရင်ဘုရားဘယ်သစ္စာပြုလိုက်မလဲသောတာပန်ရဲ့ဂုဏ်ကြီးတွေဟုတ်တယ်မို့လားမသေးတော့ဘူးတဲ့ဒိဋ္ဌိနဲ့ဝီစီကိစ္စကိုပယ်ပြီးပြီနော် ဒီခန္ဓာကိုယ်ကြီးဘလို့ပဲပူပူဘလို့ပဲလောင်လောင်ဘလို့ပဲကြိုက်ကြိုက်ဟောတယ်ရငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့ခန္ဓာကိုယ်ပေါ်မှာဆွဲလန်းတဲ့ဒိဋ္ဌိကိုအပိပယ်တာကိုသောတာပန်လို့ခေါ်တာအခုမိတွေလောင်နေပြီတဲ့ဒကာဒကမတို့ကြည့်ဟောဒီခန္ဓာကိုယ်ကြီးကမိတွေလောင်နေတော့မပူဘူးလားဒီတိုင်းလေတရားထိုင်ရင်းနဲ့တော့မပူလို့ကြိုက်လို့ဆိုဟိုလှဲ့ဒီလှဲ့နဲ့ငါချောက်ဖို့လို့လှဲ့နေရတာမို့လား ဟိုမှာမီးလောင်အိမ်ကြီးထဲမှာမီးတွေတဟုံဟုံတောက်လောင်ပြီးတော့နေတဲ့ဟောဒီခန္ဓာကြီးမှာမာတာမဝရီနဲ့မိဖုရားတွေဟာသိခံပြီးတော့တရားကို ရှုမှတ်လိုက်ကြသမှာခန္ဓာကိုယ်ရမီးတွေလောင်တဲ့အခါကျတော့ပူတယ်ပူတာပေါ်မှာခံစားတဲ့ဝေဒနာဒုက္ခဝေဒနာကြီးတွေဖြစ်လာတယ်အဲ့ဒီဒုက္ခဝေဒနာကလည်းဘယ်မှာဖြစ်တာလဲစိတ်မှာဖြစ်တာ။အော်စိတ်ထဲမှာဖြစ်ပေါ်လာတဲ့ဝေဒနာတွေသည် ခန္ဓာကိုယ်ကြီးမေးတယ်တောက်လောင်ပြီးတော့လာတဲ့အခါကျတော့ပူလိုက်လောင်လိုက်ကြိုက်လိုက်တခါတည်းဖြစ်ပေါ်လာတဲ့အခါကျတော့စိတ်ထဲမှာဒုက္ခရဲ့ဝေဒနာတွေခံစားတယ်အဲ့ဒီခံစားတဲ့ဝေဒနာတွေဒီခံစားပြီးပြက်ပါလားခံစားပြီးပြက်ပါလားအော်ဒီဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဆိုတဲ့ဝေဒနာသုံးပါးဒီငါကိုလည်းမဟုတ်ပါလားငါဥစ္စာလည်းမဟုတ်ပါလားဝေဒနာရဲ့သဘောဟာပါလဲဝေဒနာဆိုတာခံစားပြီးပြတ်တတ်တဲ့သဘောပဲဟောဒီ မိတွေလောင်ပြီးတော့ပူလောင်နေရတာဒီဟာတာယုတ်တရားအဲ့ဒီယုတ်တရားတွေဖောက်ပြန်ပြောင်းလဲပြီးတော့ပူနေတာတွေကိုသွားသွားသိတာကအနန်းဟောယုတ်နဲ့နာနဲ့လည်းသိပြီ။အော်မိတွေလောင်မြိုက်ပြီးတော့ခန္ဓာကိုယ်ကြီးကပူနေရတာလောင်နေရတာထုံနေရတာကြိုက်နေရတာခဲနေရတာကြီးကဖောက်ပြန်နေတဲ့ယုတ်တရားကြီးပါလားဒီယုတ်ကြီးတွေဖောက်ပြန်နိုင်ဖောက်ပြန်တာကိုတော့သွားသိနေတာကအနံမာလားအော်ယုတ်တရားနဲ့နန္တရားပဲရှိပါလား ဒီယုတ်နဲ့နာနဲ့ဟာဆိုတာအကြောင်းနဲ့အကျိုးပဲရှိတယ်ဟောယုတ်နဲ့နာကိုသိတာကနာမရူပပရိစေရညာဥဒလဲတောက်ဒလဲတင်းဒလဲကြိုက်ဒလဲထုံဒလဲကျင်ဒလဲဖောက်ပြန်နေရတာကယုတ်တရားအဲ့ဒီပူတယ်တောက်တယ်တင်းတယ်ပေါ်တိုင်းပေါ်တိုင်းသွားသွားသိတာကနန္တရားအော်ဒီခန္ဓာကိုယ်ကြီးကိုကြည်လိုက်တဲ့ခါကျတော့ဒိတ်ကလေးဒိတ်ကလေးရိတ်ကလေးရိတ်ကလေးရွရွမွားမွား ရှိန်ရှိန်ဖိမ့်ဖိမ့်ပူလိုက်ကျင်းလိုက် ထုံလိုက်ကြိုက်လိုက်နဲ့ဖောက်ပြန်နေရတာတွေဒီရုပ်တရားတွေပါလားအဲ့ဒီရုပ်တရားတွေဖောက်ပြန်နိုင်ဖောက်ပြန်နိုင်မှာသွားသွားသိနေတာကနန္တရားပါလားလို့ရုပ်နဲ့နာနဲ့လည်းသိတယ်။အော်ဟောဒီအပြင်ကမိရဲ့ဟောဒီခန္ဓာကိုယ်ရဲ့တွေ့ထိတဲ့အခါကျတော့ဟောဒီပုံမူကြီးတွေဖြစ်ရတယ်။အော်ရုပ်နှစ်ခုတိုက်ဆိုင်လို့အပြင်ကမိဆိုတာလည်းရုပ်ဟောဒီအတွင်းကခန္ဓာကလည်းရုပ်တရားဓာတ်ကြီးလေးပါစွဲထားတဲ့ရုပ်နဲ့ အပြင်မီးယုံနဲ့ရုပ်ယုံချင်းတိုက်တာပဲเนาะအဲ့ဒီယုံနှက်ကိုတိုက်တဲ့အခါကျမှခန္ဓာကိုယ်ပေါ်မှာပူတာကိုသိတာကအနာဩယုံနှက်ကိုတိုက်တာကအကြောင်းသွားသိတာကအနာကအကျိုးဩယုတ်ကအကြောင်းနာကအကျိုးအဲ့ဒီပေါ်မှာယုံနဲ့နာနဲ့အဲ့ဒီနှစ်ခုဖောက်ပြန်ပျက်စီးတဲ့အပေါ်မှာသွားပြီးတော့သိတာဖောက်ပြန်ပျက်စီးတဲ့သဘောတွေရဲ့အပေါ်မှာเนาะရုပ်ရဲလို့သိတယ်နာရဲလို့သိတယ်ရုပ်နဲ့နာနဲ့လည်းသိပြီး အဲ့ဒီယုတ်တရားတွေနံတရားတွေဆိုတာအကြောင်းကြောင့်အကျိုးဖြစ်နေတာတို့ကိုလည်းသိပြီ။အော်ဒီယုတ်နဲ့ဒီနာနဲ့ဟာအကြောင်းကြောင့်အကျိုးဖြစ်နေတာပါလား။အပြင်ကမိတွေကလည်းယုတ်တရားတွေဒီဟာလည်းအတွင်းကခန္ဓာလည်းယုတ်တရားတွေရုပ်ယုတ်ချင်းတိုက်တဲ့အကြောင်းနှစ်ခုကြောင့်မို့ဒါလျင်ဒီပေါ်မှာသိတဲ့နံကျိုးတရားတွေဖြစ်ရတာပါလား။ယုတ်ကြောင့်နံကျိုးတွေပါလားလို့အကြောင်းကျိုးတွေကိုလည်းသိပြီးတော့အဲ့ဒီယုတ်ဓမ္မနဲ့တွေကလည်းမြဲသလားပူတလဲတောင့်တလဲထုံတလဲကျင်တလဲကြိုက်တလဲ အဲ့ဒီသဘောတွေကလည်းမမြဲဘူးသိတတ်တဲ့နန္တရားတွေကလည်းမြဲသလားသိတဲ့နန္တရားတွေကလည်းမမြဲဘူးရုပ်ကလည်းမမြဲဘူးနာကလည်းမမြဲဘူးအော်ဒီရုပ်တရားနန္တရားတွေဟာမမြဲတဲ့အနိစ္စဆင်းရဲတဲ့ဒုက္ခအစိုးမရတဲ့အနတ္တတွေပါလားလို့စဉ္ညံသုံးတတ်တော့သမ္မတနာဉာဏ်အဲ့ဒီဉာဏ်ကနေပြီးတော့စဉ္ညံသုံးတတ်ပွားများလိုက်တော့အဖြစ်တွေအပြက်တွေကိုဒလဇမြင်သွားပြီ ရုပ်ရဖြစ်ပြက်တာလည်းမြင်ပြီးစိတ်ရဖြစ်ပြက်တာလည်းမြင်ပြီးခံစားတတ်တဲ့ဝေဒနာတွေရဲ့အပြက်ကိုလည်းမြင်တော့ပရိစ္ဆသမုပ္ပါစိတ်ရကြီးရပ်ပြီးဟောခံစားပြီးပြက်တဲ့သဘောပဲပူတယ်၊ကြိုက်တယ်၊ထုံတယ်၊ကျင်းတယ်၊မိလောင်တယ်လို့တင်ညာတွေမပေးတော့ဘူး။အော်ခစိတ်ထဲမှာခံစားတဲ့သဘောလေးကခံစားပြက်ခံစားပြက်ခံစားပြက်ပူတဲ့သဘောလေးကလည်းခံစားပြီးပြက်တာပဲအေးဓာလေးကလည်းခံစားပြီးပြက်တာပဲထုံဓာလေးကလည်းခံစားပြက်တာပဲကြိုက်ဓာလေးကလည်းခံစားပြက်တာပဲလို့ အဲ့ဒီမီးလောင်အိမ်ကြီးအတွင်းမှာဉာဏ်သင်ဆယ်ပါးနဲ့တရားတွေကိုရှုလိုက်တဲ့အခါကျတော့ဝေဒနာမှတဏမကူတော့ပဲနဲ့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာကြီးသုံးမှဉာဏ်သင်နဲ့တက်ပြီးတော့ဖြစ်ပျက်တယ်မြင်ဖြစ်ပျက်တယ်မုံဖြစ်ပျက်တယ်ဆုံးပြီးတော့ပရိစ္ဆသမုပ္ပါဆက်ရကြီးရအောင်ရှုသွားလို့အဲ့ဒီပုံကိုယ်တွေသည် သောတာပန်ကနေသဂရဂံတည်တယ်အနာဂံတည်တယ် အလုံးသေးဆုံးပြီးတော့သွားကြပြီမိလောင်အိမ်ကြီးထဲမှာဦးဇင်းတို့ဒကာဒကမတွေရှုသွားတာဒါလေးတွေကကြာနာပြီးတဲ့အခါကျတော့တခါတည်းပြန်ပြန်ပြီးတော့ဦးဇင်းတို့နှလုံးသွင်းရတယ်ကိုယ့်ရဲ့လောကရန်နေကြုံတဲ့အခါမှာကိုယ့်ရဲ့ဘဝအရှုပ်ထွေးတွေကြုံတဲ့အခါမှာအော်ငါဒီလောကရန်လေးဆိုတာဘာဟုတ်မှတော့ရှေးကသူတော်ကောင်းနေမှာဒီလိုအသေးအသက် မိတယ်ရှော့ခန်းနေရတဲ့ဂျာတွေကတော့မှတရားကိုနှလုံးသွင်းပြီးတော့မတရားကိုဖို့တရားကိုရအောင်လှုပ်သေးတာကြောက်လန့်ပြီးတော့အော်ဟဲငေါ်ရောပြီးတော့မဲ့မဲ့လျော်ရောသေသွားကြတာမဟုတ်ဘူးတရားဓမ္မတွေကိန်းပြီးတော့တရားဓမ္မတွေနဲ့သေသွားကြတာတဲ့အဲ့ဒီလိုအဖြစ်မျိုးနဲ့စာရင်ငါတို့ကောင်းကောင်းလေးစားကောင်းကောင်းလေးထိုင်ကောင်းကောင်းလေးနေနဲ့လာတဲ့လောကရန်ဘာမှုတရားလိုလဲဟောအဲ့လိုနှလုံးသွင်းလိုက်ရင်ဟောလာတဲ့လောကရန်မှန်သမျှအကုန် သေးသေးလေးဖြစ်သွားတာနော်ဟာအဲ့လိုမှမဟုတ်လောကရိုင်းကြီးကလာလိုက်တာဒါကြီးကဘယ်တော့မှပြီးမှလဲဘယ်တော့မှဘာဖြစ်မှလဲအမြဲတမ်းဦးစင်းဆိုအမြဲတမ်းနှလုံးသွင်းတာဩမြန်မာပြည်မှာကြောင်းတဲ့ကြောင်းဝယ်ထားတယ်ဝယ်ထားတဲ့ကြောင်းဘုန်းကြီးတစ်ပါးကောက်သိမ့်သွားဗျာသိမ့်သွားတော့ဦးစင်းကပြောတယ်နောက်ကုသိုလ်ရခြင်းလို့ပေါ့လို့ဒီအကြောင်းသူများသိမ့်သွားတော့နောက်တစ်ကြောင်းထလောက်တော့အခုဟို15ပိုင်ဘက်မှာ အခုအရင်သိမ့်ခံရတာက ပေတရာပတ်လေမြေခွက်အခုဟိုးဘက်မှာနောက်ထပ်ဒကမတယောက်ကလှူလိုက်တာ6ဧကလောက်အကြောင်းကြီးတစ်ခုရဟောသာသနာပြုရဲ့နေရာပြန်ရဟောနှလုံးသွင်းရလဲဟာငါ့ကိုလှုပ်ရက်တယ်သူတို့ငါ့ဘောလှူကြတယ်ငါ့ဘောရက်ကြတယ်ဆိုတော့ဥစ္စာနှလုံးမသွင်းဘူးဘာလို့လဲဆိုတော့ဩငါအတိတ်ကိုကြွေးနော်အတိတ်ကကိုကြွေးရှိလို့ငါခံရတာယူကြပါစေကိုယ်ဆိုမယူဘူးလေ ဟုတ်တယ်မလားသူများတပားသူတပားရဲ့အကြောင်းကိုဥစဉ်စိတ်ဆိုမယူဘူးဥစဉ်စိတ်တော့ဒါမျိုးမလုပ်ဘူးအော်သူတို့လှုပ်ချင်းလှုပ်လှုပ်တာလှုပ်ပါစေအဲ့တော့ဥစဉ်တကယ်ချင်းပြောကဲအဲ့တော့ဒီတကြောင်သူများလူသွားတယ်သူများယူသွားတယ်ဆိုတော့နောက်တကြောင်ဖြစ်ချင်းလို့အဲ့တော့နောက်တကြောင်ထလှုပ်လိုက်မယ်ဆိုတော့အဲ့ဒါအခုဥစဉ်တို့ဒကာဓမ္မတွေအခုဥစဉ်လှူဒန်းနေတဲ့အကြောင်းကအဲ့ဒါဒုတိယအကြောင်းပါအဲ့ဒါဥစဉ် 15မိုင်ဘက်မှာအဲ့ဒီဟာအခုမြေ6ရေကနီးပါးနဲ့အဲ့ဒါအခုကျောင်းတိုက်ကြီးတစ်ခုပညာရေးစင်တာကြီးအဲ့ဘက်မှာလုပ်ပါတယ်ဒါနှလုံးသွင်းတတ်ဖို့ပြောတာနော်အဲ့လိုမှမဟုတ်ရင်တခုခုဆုံးရှုံးသွားတဲ့အခါမလေးငါမှဖြစ်မှဖြစ်ရလေချင်းမဖြစ်ဘူးဦးသိန်းကတော့သူတော်ဘာဘယ်တော့မှမကောင်းတာမလို့ဘယ်တော့မှမကောင်းတာမပြန်ဘူးမတုံ့ပြန်ဘူးကို့ဘော်တော့လှုပ်ချင်တဲ့လူလုံးဘာလို့လဲဦးသိန်းဝွကျွေးဆက်တာ ကိုယ်ပေါ်တော့ဘယ်သူလောက်လောက်ဥစဉ်နှလုံးကဒါပဲနှလုံးသွင်းတယ်တုံပြန်တာလည်းမလုပ်ဘူးရံဖြစ်တာလည်းမလုပ်ဘာမလုပ်ကြိုက်တာလည်းလုပ်ကြသူသူဘာလုပ်ကြလုပ်ကြဥစဉ်မြန်မာပြည်မှာအဲ့လိုလုပ်လိုက်တာပဲအဲ့တော့နောက်နေရဖြစ်တယ်အဲ့တော့ဒီကြောင့်မို့လောကရန်တွေတွေ့ကြုံတဲ့အခါရောက်တဲ့အခါကျတော့ဘာတွေပဲကြုံကြုံဥစဉ်တို့ဒကာဒမတွေဘာစိတ်ထားရမှာလဲငါကိုကြွေးရှိလို့နောက်နောက်ဒါမျိုးမလုပ်ဖြစ်အောင်ဒလိုတွေလောက်ရင်နောက်ဘဝတွေပြန်ပြီးတော့ပေးဆက်ရလိမ့်အောင်မယ်နော် အဲ့တော့ဝိုကျွေးတယ်ရှိလို့ကတော့မလွတ်ဘူးဘယ်နာရောက်ရောက်လှုပ်တဲ့လူကပေါ်မှာပဲအဲ့တော့ဦးဇင်းတို့ကအဲ့ဒီဝိုကျွေးဖြစ်တဲ့အခါတွေကျတော့ပြုံးပြုံးလေးနဲ့ပေးစားနိုင်အောင်မဲ့နှလုံးသွေးရမှာနော်ဒါကြုံရမှာနော်အခုတာမာဝရီတို့ဒီလိုတွေဘာကြောင့်တာမာဝရီတို့ကြုံရတယ်လဲလို့ယဟန်တော်တွေကမြတ်စွာဘုရားကိုမေးတယ်အရှင်ဘုရားဒါလောက်မေတ္တာဇာနဲ့နေလေးရှိတဲ့အမျိုးသမီးဖေရဒါလောက် ငြိမ်းအေးတဲ့ဘဝပိုင်ရှင်မေတ္တာဇံနဲ့နေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာကြည်သန်းဦးဇင်းတို့တရားတော်မတွေသူ့ရဲ့မျက်နှာဘလောက်အင်းချင်းအင်းညာလိုက်အင်းငိမ့်လိုက်မလဲချမ်းသာလိုက်မလဲဆိုတာလေအတော်တင်လေးမေတ္တာပို့နေတဲ့မျက်နှာမြင်ရတာနဲ့တော့မှကြည်လင်းနေတာဟုတ်တယ်မဟုတ်လားအတော်တင်လေးမေတ္တာပို့နေတဲ့ပုဂ္ဂိုလ်တော်မှမျက်နှာကြည်လင်းနေတာလေ တကယ်မေတ္တာအေးတစ်ထက်ကြီးရတဲ့အမျိုးသမီးရဲ့မျက်နှာဆိုကြည်သံဘလောက်ကြည်လိမ့်မလဲသူ့ရဲ့စိတ်မှာလေးနဲ့ပြစ်တဲ့သူ့ရဲ့ဥဒေနာမင်းပေါ်တောင်မှငါ့ကိုမဟုတ်ဖက်နဲ့ပြစ်ရမလားလို့ဒေါသလေးမဖြစ်ဘူးဟိုဘက်ကဂုံတိုက်ပြီးတော့သိအောင်တတ်ခိုင်းတဲ့မာဂန္ဒီအပေါ်မှာတောင်မှမေတ္တာပို့တယ်အဲ့ဒါ तू ကဘာကိုနိုင်အောင်လှုပ်လိုက်တာလဲဆိုတော့ အတွင်းထဲမှာတန်တန်မှာအတွင်းတန်တန်မှာရှိနေတဲ့ဒေါသအဲ့ဒီဒေါသအမျက်ကိုဖယ်ရှားတာဦးဇင်းတို့ဓာတ်တွေမေတ္တာပို့တဲ့အခါဘာကြောင့်မစွမ်းတာလဲအဲ့ဒီမေတ္တာပို့တော့ပို့ပါရဲ့အတွင်းကဒေါသကိုမပယ်နိုင်လို့ကြမ်းပါကြပါစေချမ်းသာကြပါစေတော့မေတ္တာပို့တာထက်ကလေးဆိုဟိုလူတတိယလိုက်ဒေါသဖြစ်လိုက်ဒီလူတတိယလိုက်ဒေါသဖြစ်လိုက်ကိုယ်ထဲမှာကိန်းနေတဲ့ဒေါသကကိုကမပယ်နိုင်တော့မေတ္တာကသိမ့်မစွမ်းတော့ဖြစ်နေတာ နော်ဒါကြောင့်မို့ဦးစင်ကဒီเจ้าကြီးကိုမေတ္တာဒီပဆိုတဲ့နာမည်ပေးဖို့ဦးစင်၃ရက်စဉ်းစားပါတယ်နော်ဟိုဦးစင်ကပထမရွေးထွက်တာကတော့ဓမ္မဒီပဦးစင်ရဲ့အကြောင်းတွေကိုဓမ္မဒီပအဲရန်ကုန်စင်တာလဲဓမ္မဒီပအဲ့ဒါတွေပဲအကုန်လုံးလောက်ခဲ့တဲ့အခါကျတော့ဦးစင်ကဓမ္မဒီပဟိုဘက်ကတိတိလင်္ကာဘုန်းကြီးเจ้าကဓမ္မဒီပဆိုပြီး तू ကနာမည်ကတတ်ထားတော့ဦးစင်တဲ့အเจ้าကလည်းတိုးနေတာ ဟိုဖုံးကြောင်းညီပဲဆိုတော့သူ့တီးလေးလင်္ကာတွေကဒီမှာအများရန်မှားရောက်ဆိုတော့အဲ့ဒါနဲ့ဦးဇင်းကနာမည်ပြန်ရွေးမယ်ဆိုပြီးရွေးရင်းနဲ့အဲ့ဒါနဲ့မေတ္တာဒီပဆိုတာလေးကနှုတ်ထဲမှာခေါ်ရတာလဲကောင်းလို့ဒါပေမဲ့ကိုကိုကိုပြန်ပြီးတော့အကြိမ်ကြိမ်ဖန်ဖန်သုံးတတ်တယ်မေတ္တာဆိုတာမေတ္တာတရားဒီပဆိုတာထွန်းလင်းတယ်တောက်ပါတယ် မေတ္တာဒီပဆိုတဲ့နာမည်ယူပြီးတော့ငါမေတ္တာပို့နိုင်မှာမလားနော်ကိုကိုကိုသုံးသားရတာနာမည်ကပေးတာကလွယ်တယ်နာမည်နဲ့ညီအောင်နေဖို့အတော်ခက်တယ်နော်နာမည်နဲ့ညီအောင်လုပ်ဖို့အတော်ခက်တယ်ဆိုတော့အဲ့ဒါနဲ့ဦးဇင်းကသုံးရက်တိတိဒီနာမည်ကိုစဉ်းစားပြီးတော့မှအဲ့ဒါနဲ့ဦးဇင်းကအကြောင်းကိုကဲမေတ္တာဒီပလို့ပေးတော့မယ်ဆိုပြီးတော့ဦးဇင်းမေတ္တာဒီပပေးပါတယ်ဒါကြောင့်မို့ မေတ္တာဒီအိပလို့ပေးထားတဲ့အတွက်ကိုကိုကိုလည်းဖြစ်ပေါ်လာတဲ့ဒေါသတွေစိတ်ထဲမှာပေါ်လာပြီဆိုရင်ပယ်နိုင်အောင်ကိုရအောင်ကြိုးစားတယ်နော်သူကအနာဂါမိမဲ့မရောက်သေးမချင်းဒေါသကိုအပြီးမပယ်သေးဘူးသောတာပန်လည်းမပယ်သေးဘူးတဂရကလည်းမပယ်သေးဘူးအနာဂါမိမဲ့ရောက်မှဒေါသဆိုတာအပြီးပယ်အဲ့တော့ဘာလုပ်ရလဲဆိုတော့ကိုတန်တန်ထဲမှာတစ်ကလေးဆိုရင်ဖြစ်ပေါ်လာတတ်တဲ့ဒေါသတရားရှိတယ်အဲ့ဒီဖြစ်ပေါ်လာရင် ပေါ်ပေါ်လာတဲ့ဒေါသတရားကိုတတိထားပြီးအဲ့ဒေါသကိုပယ်ရအဲ့ဒီအလေးအကျင့်ကိုလောက်ပါများလာတဲ့အခါကျတော့မေတ္တာတွေကပိုအားကောင်းလာတယ်ကိုယ်ပေါ်ရန်သူတွေပဲဖြစ်ဖြစ်ဘာတွေပဲဖြစ်ဖြစ်ဥစ္စနောတွေဟာဘဝတန်တရာတယောက်နဲ့တယောက်တားနဲ့အမိအမင်းနဲ့အဖေမတော်ဘူးတာမရှိဘူးဒီဘဝမှာရန်သူတွေလောက်ကြတယ်နှိပ်စက်ကြတယ်တပ်ဖြတ်ကြတယ်အတိတ်ကအကြောင်းတွေမသိလို့ အဲ့တော့မြတ်စွာဘုရားသားတော်ယဟန်တော်တွေဒကာဒကမတွေလုံနေဦးဇင်းတို့ကအကောင်းဆုံးစိတ်ဓာတ်ကိုပဲမွေးရငါအနိုင်ရအောင် လုပ်မယ်ဆိုတဲ့စိတ်ဓာတ်ကကလေးလည်းလှုပ်တတ်တယ်ခွေးလည်းလှုပ်တတ်တယ်တလိ္ဆန်လည်းလှုပ်တတ်တယ်တလိ္ဆန်တွေလည်းကြိုက်ခဲနေတာပဲအနိုင်ကျင့်နေတာပဲသူတစ်ပါးပေါ်မှာငါနိုင်သေးလို့တဲ့ဟာနဲ့လှုပ်မယ်ဆိုတာကလူတိုင်းလှုပ်တတ်တဲ့အလုံးအဲ့ဒါသူတော်ကောင်းလို့မဟုတ်ဘူး သိခံခြင်းခွင့်လွတ်ခြင်းစွန့်လွတ်ခြင်းမှာသူတော်ကောင်းအလုပ်သိခံနိုင်ရတယ်ခွင့်လွတ်နိုင်ရတယ်စွန့်လွတ်နိုင်ရသူတော်ကောင်းဆိုတာအဲ့တော့ဦးဇင်းတို့မြန်မာနိုင်ငံမှာဆရာတော်ဦးလောကနာထဆိုတာဦးဇင်းတို့တရားတော်မှကြားဘူးတယ်နော်အီတလီယဟန်တော်ဦးလောကနာထဆိုတာပြန်တော်မူတာတော့မြန်မာပြည်မှာပြန်တော်မူသွားတယ်ထင်တယ်ဦးဇင်းတေချာတော့အဲ့တမိုင်းနောက်ပိုင်းဟာတော့မမှတ်မိလို့အဲ့ဒီဦးလောကနာထကမြန်မာပြည်မှာ လာဗုဒ္ဓဘာသာ ယဟန်ဖြစ်နေသူ့အမေဖေကိုတရားပြခြင်းလို့အီတလီကို ပြန်သွားတာဟိုကမိဘဆွေမျိုးဒီဟိုကြီးဘာကြီးမှလည်းမသိဘူးကိုယောကာယာကြီးနဲ့ရောက်ချလာပြန်ပြီဆိုပြီးတော့တခါတည်းတရားဟောဖို့နေနေသားသားဘယ်သူမှကိုလက်မခံနိုင်ဘူးမင်းလူချွတ်ရင်ချွတ်မချွတ်လို့ကတော့မရဘူးအဲ့ဒါကြီးပြောင်းပဲဒီဟိုကြီးဘာမှမသိဘူးဆိုအကောင်ဝိုင်းပြောင်းခိုင်းကြတော့ဥလောကနာထာမပြောင်း မပြောင်းလို့တော့နေဗျာ ပြန်စရာဇရိတ်ကိုမပေးဘူးဆိုပြီးတော့ဒီတိုင်းထတာဥလောကနာထဘလောက်စိတ်ဓာတ်ပြင်းနေထင်လဲအီတလီကနေမြန်မာပြည်ကိုချီချင်းပြန်တာတောတွေတောင်တွေဖြတ်ပြီးတော့ချီချင်းပြန်တာပတ်စံမရှိလို့တောလန်ခရီးကနေပြီးတော့ချီချင်းပြန်တော့တောဤတော်ထဲမှာဓမြတွေကသူ့ကိုဖမ်းသွားတယ်ဖမ်းသွားပြီးတော့ဥလောကနာထကိုတခါတကယ်မင်းကိုတတ်မယ် တတ်မယ်ဆိုပြီးတော့အဲ့မှာတုံးကြီးပေါ်မှာပလက်လှန်ဆိုပြီးပလက်လှန်ဆိုပြီးတော့လှန်ခိုင်းပြီးတော့တခါတည်းလေဘင်းကိုတခါတည်းဓာတ်နဲ့ခုတ်ဖြတ်ဖို့ဆိုပြီးတော့ဓာတ်မိုးတဲ့အချိန်မှာသူတို့ကြည်ပြီးတော့အော်သူတို့ကြမ်းပါပါစေချမ်းသာပါစေငါရဲ့ညီကိုမောင်နှမမိသားစုတာသမီကဲ့သို့သူဟာငါနဲ့ထပ်တူထပ်မြတ်ကိုချမ်းသာပါစေလို့ မေတ္တာပို့ပြီးတော့နေလိုက်တာဒေါသမဖြစ်ဘူးနော်ဟိုကဘုံမသိဘာမသိနာကိုယ်မှ11ခုတ်ပြတတ်တော့မဲ့ပုံကိုကြီးကိုတခါတည်းအဲ့ဒီမှာမေတ္တာပို့တာတဲ့မေတ္တာလဲပို့လိုက်ရောသောသောကတတ်မဲ့လူကထတော့ထတော့ထတော့ပြန်သွားတော့ဆိုပြီးပြန်လွတ်လိုက်တယ်တဲ့ဟောမေတ္တာစွမ်းအားဥလောကနာထအဲ့ဒီတည်းကနေအဲ့ဒါ तू မေတ္တာနဲ့လွတ်ထွက်လာတယ်နော်မေတ္တာတရားဟာဒါကြောင့်မို့ မြတ်စွာဘုရားရဲ့သာသနာတော်တွင်မှာမြတ်စွာဘုရားကချက်သားတော်တဲ့လက်ခေါ်တွေဓမြတွေကမင်းတို့ရဲ့ပေါင်ကိုလွှာကြီးနဲ့လာပြီးတော့တိုက်ဖြတ်မယ်လက်ခေါ်တွေဓမြတွေကလွှာကြီးနဲ့လာပြီးတော့တိုက်ဖြတ်လို့အဲ့ဒီလက်ခေါ်ဓမြရဲ့အပေါ်မှာမင်းဒေါသဖြစ်ရင်ငါဘုရားရဲ့အဆုံးမမင်းဒီမတည်သေးဘူးရသော်ဗျာအဲ့ဒီတုတ်တန်ကိုဟောတဲ့အခါကျတော့အရှင်သာရိပုတ္တရာမထေရမြတ်ကအအရှင်ဖျားတော် တဲ့အဲ့ဒီကကဆုပမာတုတ်တံကိုအရှင်ဘုရားတို့နေတိုင်းနှလုံးသွင်းတော်မူကြသမ်းပါဖရာတဲ့။အော်ငါတို့ရဲ့ဖဖရာသခင်ကိုတော်မြတ်ကြီးကပေါင်ကိုလွှတ်နဲ့ဖြတ်တဲ့လူတော်မှဒေါသမဖြစ်နဲ့လို့ဟောထားတာပါလား။အဲ့တော့ကြံတဲ့အရာမှန်သမျှမှာအကုန်သိခံရမယ်အရှင်ဘုရားတို့တဲ့ဒါဖရာလမ်းနေ။အဲ့ဒါကြောင့်မို့အခုသာမဝတိတို့ မေဖရားတွေမေးလောင်တိုင်းသွင်းပေမဲ့လည်းဟောမာဂန္ဒီပေါ်မှာလည်းဒေါသမဖြစ်ဘူးမိရှုတဲ့သူ့ရဲ့ဦးလေးပေါ်မှာလည်းဒေါသမဖြစ်ဘူးကိုယ့်ရဲ့တရားနဲ့နေပြီးတော့ကဲရှင်မတို့မမဲမလျောမပေါ်တဲ့တတိတရားနဲ့ဒါတရားကိုဒါအထုတ်ကြပါတော့ဘဝတွေကိုကြွေးရှိရင်ခံကြမှာပဲနော်အဲ့ဒီလိုပြောပြီးတော့တရားတွေအထုတ်လို့တရားသူတွေရသွားတာမလန်းနေဖိုလန်းနေပွင့်သွားတာအဲ့ဒါကိုမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုယဟန်တော်တွေက မြတ်စွာဘုရားမြတ်စွာဘုရားတပည့်မှာဖြစ်တဲ့တာမဝရီတို့လည်းမိလောင်၌တွင်းပြီးတော့တရားသလိုဩမာဂန္ဒီတို့လည်းအဖြစ်ဆိုးတယ်နဲ့ကိုသားကိုကြောပြီးတော့စားပြီးတော့တရားတဲ့ဘုရားရောက်တယ်ဘုရားဘလိုတွေများတာမဝရီတို့ဟာမကောင်းမှုတွေဒီလိုတွေပြုတ်ခဲ့လို့ဒီလိုတွေအဖြစ်တွေဖြစ်ရတာပါလေဘုရားဒါလောက်မေတ္တာဧတရေရတဲ့ပုဂ္ဂိုလ်ကြီးဘာဖြစ်လို့တုံးဆိုတော့မြတ်စွာဘုရားက ခြေသားတော်တဲ့တန်တရာကျင်လဲကြတဲ့အခါမှာလူတွေဟာအကောင်းကြီးပဲလောက်တာမဟုတ်ဘူးတဲ့အဆိုးတွေလည်းရောခဲ့ကြတယ်တဲ့ငါရဲ့ခြေသမီးကအရင်ဘဝတုန်းကအဲ့ဒီလိုပဲတဲ့မောင်းမမိတ်တန်နေနဲ့မိဖုရားအဖြစ်ကိုအဲ့ဒီတုန်းကလည်းရခဲ့တယ်မိဖုရားဖြစ်တော့အဲ့ဒီမှာမြစ်ဆိုင်မှာသွားပြီးတော့တပြောတစ်ပါးနဲ့ရေသွားချိုးကြတယ်မြစ်ထက်ကနေရေချိုးပြီးတော့တက်လာတဲ့ခါကျတော့ချမ်းလို့ဟာရီနာမိလုံရအောင်ဟေ့မိရှို့ဆိုပြီးတော့ အဲ့ဒီမှာတောကိုမီးရှို့ပြီးတော့မီးလုံတာအဲ့ဒီမီးလုံတဲ့တောထဲမှာတဲ့ပစ္စေကဗုဒ္ဓမထေမြတ်ကြီးတပါးကတရားထိုင်နေတာအဲ့ဒီနန်းတော်ထဲမှာပစ္စေကဗုဒ္ဓ၈ပါးကြွတယ်9ပါးကဟိမွန်ဒါတောင်မှာရှိတဲ့ခန္ဓာမာဒနာတောင်ကိုသွားပြီးတော့သတင်းသုံးတယ်တပါးကအဲ့ဒီနာကတော်ကြီးထဲမှာဝင်ပြီးတော့ခြုံမုံထဲမှာတရားထိုင်နေတာပစ္စေကဗုဒ္ဓမထေမြတ်ကြီးဖလားသမဘာဝင်သားနေတာကိုမသိတော့သူတို့ကတောကိုမီးရှို့လိုက်တော့ မီးလဲလျှော့ပြီးတော့အဲ့ဒီမှာနေဟာဘုန်းကြီးငုတ်တော်ကြီးပြန်တော်မူသွားပြီငါတို့တော့ရှင်မင်းကပြက်ဒဏ်နဲ့ပေးခံရလိုက်မယ်သွားထင်းနေပါလေယူကြဟဲ့အကုန်လုံးပြီးအောင်မီးလျှော့ပြီးတော့တတ်ခဲ့တော့မသေးမချင်းဆိုရင်ငါတို့အပြစ်သိလိုက်မယ်ဆိုပြီးတော့ပထမကစေရနာမပါတဲ့မိရှုမှုဒုတိယကစေရနာပါတာဒုတိယအဲ့ဒီစေရနာပါသည်အတွက်ဟော အဲ့ဒီမီးရှို့ခဲ့တဲ့ပိစေကဗုဒ္ဓမထေမြတ်ကြီးကိုမီးရှို့ခဲ့တဲ့အာဟုဇိုကံကြောင့်ဒီဘဝမှာအဲ့ဒီလိုမီးရှို့ခံရတာနော်အတိတ်ကလောက်ခဲ့တဲ့ကံကြောင့်ဒီဘဝမှာခံရတာဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေဒီဘဝမှာဘာတွေလောကရန်လာလာ အော်အတိတ်ကငါမကောင်းလို့ဒါလေးဒီဘဝမှာငါဘောဒါမျိုးလောက်ခံရတာပါလားလို့ပြုတ်သူအတိတ်ဖြစ်သူအဟောင်းနော် အဲ့တော့အဲ့ဒီပေါ်မှာဒေါသတွေဖြစ်မနေပဲနဲ့ဦးဇင်းတို့ဒကာတို့မတွေကံတရားတွေဆင်ញင်းပြီးတော့ကိုတရားနဲ့ကိုတာနေတတ်အောင်နေတတ်မှာဘလို့လောကရန်နေလာလာစိတ်ကအေးအေးလေးကြော်လောသွားပါတယ်ဟာအလိုမမဟုတ်ငါမဖျားလဲခြင်းဒီလိုတွေယုံပါတယ်သူတို့ကငါပေါ်လှုပ်တယ်ဩဒေါသတွေချောင်းချောင်းထွက်ပြီးတော့အဲ့ဒီတုံ့ပြန်မဲ့အာဃာတတွေဒေါသတွေနဲ့ဆိုရင်နောင်ဘဝတန်တရာမှာလည်းအဲ့ဒီမကောင်းမှုရပြန်လိုက်ပြန်ပြီသောတော့သားလေးကိုခြုံပုတ်ထဲမှာ မတည်နိုင်တော့လို့ပြစ်ထားခဲ့တဲ့အကျိုးလေးတောင်အခုတဘောအလုံးမှာကြည်သန်းခန္ဓာကြိမ်လောက်အမျိုးမျိုးအတတ်တွေအဖြတ်တွေအမျိုးမျိုးခံရအောင်ထိလောက်ခဲ့ရတဲ့အကုသိုလ်အကျိုးဟာဘယ်သူမှလောက်ခဲ့တာမဟုတ်ဘူးသူကို၌ဟောသူသားလေးကိုတောတဲ့ခြုံထဲမှာပြစ်ခဲ့တာဒီဘဝရတော့ပိစတာပဲအခုမိတွေလျှော့ဟဲလျှော့ဟဲဆိုပြီးတော့တခါတည်းဒီမသိမရှင်းကြီးဖြစ်နေရင်အပြစ်ဒဏ်ပေးခံရမှာကြောက်လို့ ဒုတိယကြိမ်စေတနာနဲ့မိရှုတတ်ခဲ့တဲ့တာမဝတီတို့အခုမိရှုပြီးတော့တတ်ခံရတယ်အခုလိုမိရှုတတ်ခံရတာဘဝပေါင်းရာနဲ့ခြိခဲ့ပြီတဲ့ငရဲကိုလည်းနှစ်ပေါင်းသိမ့်နဲ့ခြိပြီးခံစားခဲ့ရသေးတယ်တဲ့နော်အဲ့မှာမှားခဲ့တဲ့ဘဝတန်တရာမှာမှားခဲ့တဲ့အမှားလေးတစ်ချက် ကြောင့်ပေါ့နော်အဲ့ဒီအမှားလေးတစ်ချက်ကြောင့်မို့အဲ့ဒီလိုဒုက္ခတွေရောက်တယ် ဒါဆိုရင်ဖုရားသူတို့ကိုတရားသူတရားမြတ်တွေရအောင်ဟောပေးတဲ့ခုတ်စုတ်တရားကတော့ရောဖုရားဓမ္မဂတိကဧတရက်ယာသူကိုရတဲ့ခုတ်စုတ်တရားကတော့သူတော်ရဲ့ကြုံဘဝခကုံးဘဝလေးဖြစ်ရတာဘယ်အကြောင်းနေလဲဖြစ်ဉာဏ်ပညာကြော်ရလဲထက်လိုက်တာလူလူချင်းမပြောနဲ့ယဟန်နေတောင်မှတပားနဲ့တပားတရားရအောင်မပေးနိုင်ဘူးလူလူချင်းကိုပြန်ပြီးတော့တရားရအောင် ပေးနိုင်တဲ့ပါရမီတို့တွေရှိတဲ့ခုတ်စုတ်တရားရဲ့ဘဝအကြောင်းလေးလည်းပြောပေးပါဖះဆိုတော့ ဩဘဝတစ်ခုမှာတော့ကခောစုတ်တရာကပစ္စေကဗုဒ္ဓမထေမြတ်တွေကိုသူတို့ကဆွန်လောင်းတယ်လှူတယ်အဲ့ဒီကောင်းမှုတွေလုပ်တယ်အဲ့ဒီကောင်းမှုတွေလုပ်လို့ဉာဏ်ပညာတွေကြီးတယ်တနေ့ကျတော့ခါကုန်းနဲ့ပစ္စေကဗုဒ္ဓမထေမြတ်လေးတစ်ပါးကအဲ့ဒီထဲမှာဆွန့်ကန်ကြွကြွလာတဲ့ तू ကပြောင်တတ်နောက်တတ်တဲ့အခါကျတော့နန်းတွင်ထဲမှာအဲတို့မထေလေးကဟော်လိုလေးသွားတာသွားတာဆိုပြီးတော့ ခါကုံကုံကုံပြီးတော့အဲ့ဒီပိစေကဗုဒ္ဓဗုဒ္ဓမထေမြတ်သွားသလိုပြောင်းပြောင်းပြတာတဲ့အဲ့ဒီသွားပြီးတော့ပြောင်းခဲ့တယ်လှောင်ခဲ့တယ်အကျိုးကြောင့်ဟောဒီလိုနော်ခါကုံနဲ့ဘဝကိုရတာတဲ့နော်ဉာဏ်ပညာတွေကြည်ရခြင်းအကြောင်းကတော့အဲ့ဒီတနေ့ကျတော့ရာခုဘူဘိုးတွေလောင်းထည့်လိုက်လို့တပိတ်ကိုဟိုဘက်လှည့်ကိုင်းဒီဘက်လှည့်ကိုင်းပူလုံးလို့ဟိုဘက်လှည့်ဒီဘက်လှည့် တပိတ်လေးကိုလှက်ကင်နေတဲ့မထေမြတ်ကိုသူ့ရဲ့လက်ကောက်လေးချွတ်ပြီးတော့အရှင်ဘုရားတပိတ်လေးမပူအောင်တပိတော့လက်ကောက်လေးနဲ့အောက်ကနေခံပြီးတော့အရှင်ဘုရားလူခံတော်မူပါဖေ။အဲ့ဒီလက်ကောက်လေးပြန်လည်းမပေးပါတော့နဲ့ဖေ။အရှင်ဘုရားတပိတ်ခွေလေးဖြစ်အသုံးပြုတော်မူပါဖေ။ဆိုပြီးတော့အဲ့ဒီလိုလှုပ်ပေးလိုက်တဲ့ကုသိုလ်ကံလေးကြောင့်ဒီဘဝမှာဉာဏ်နဲ့ကြည့်တယ်ပညာဉာဏ်နဲ့လည်းကြည့်တယ်တရားသူတရားမြတ်တွေကိုလည်းရတယ်သူတော်ဘာတွေကိုလည်းပြန်ပြီးတော့ဟောနိုင်တဲ့ဉာဏ်တွေရတယ် သူတစ်ပါးရဲ့အစေကံဖြစ်တဲ့ဘဝကတော့ဘာကြောင့်လို့ဖေဟာအစေကံဖြစ်ရတာကဘဝတက္ကုမာက သူကတထေသမီးတဲ့သူ့ရဲ့တငယ်ချင်းမအဲ့ဒီတငယ်ချင်းမကဆင်းရဲသူမပေါ့နော်အဲ့ဒီဆင်းရဲတဲ့သူ့ရဲ့တငယ်ချင်းမကတနေ့ကျတော့ဘိက္ခုနီမလှုပ်ပြီးတော့ယဟန်ပြူသွားတယ်အဲ့ဒီယဟန်ပြူသွားတော့သူကတရားတွေအထုတ်ပြီးတော့ယဟန္တာကြီးဖြစ်ဩယဟန္တာဘိက္ခုနီမကငါရဲ့တငယ်ချင်းထံငါသွားပြီးတော့ နှုတ်ဆက်အောင်မယ်ဆိုပြီးတော့အိမ်ကိုလာတဲ့အချိန်သူကဟိုမဲ့အခန်းထဲမှာတခါတည်းအလှပြင်းနေတဲ့အချိန်လူဘွားတော်ကလည်းဟဲ့တန်ခါကြီးဟိုဟာယုံဒီဟာယုံသူကတထဲမှာဆိုတော့ခိုက်နေကြဆိုတော့အဲ့ဒီမာရီအခုတက်လာတဲ့ဘိက္ခုနီမဟဲ့တန်ခါကြီးအဲ့နာဘီငါယူပေးသားမာလို့ခိုက်လိုက်တာငါယူမပေးရင်ငါပေါ်ဒေါသဖြစ်မယ်ငါပေါ်မှာဖြစ်တဲ့ဒေါသနဲ့သေလို့ရှင်ငရဲကိုဆင်းရလိမ့်မယ် အော်ယူပေးလိုက်ရင်တော့နောက်ဘဝမှာကျွံဖြစ်လိုက်မယ်ကျွံဖြစ်တာကတော့ငရဲနဲ့ဆိုင်တော်သေးတယ်ဆိုပြီးတော့ယူပေးလိုက်တာကြောင့်မို့ဦးဇင်းတို့ဒကာတော်မတွေကလည်းရာနေသူတော်စင်နေသီလရှင်နေနဲ့ဆက်ဆံတဲ့အခါကျတော့ခိုင်နာတွေစေရာတွေမလုံမိအောင်သတိထားရရနော်ကိုယ့်ရဲ့သီလတွေတမာတိတွေပညာတွေကိုယ့်ထက်သားတဲ့ပုံကိုယ်တွေပေါ်မှာသွားပြီးတော့ခိုင်းမိတယ်ပြောမိတယ်ဆိုမိတယ်မကောင်းတာတွေပြောမိတယ်မကောင်းတာတွေလုပ်မိတယ်ဆိုရင်အဲ့ဒီစေတနာကံဒီအကျင့်ချင်းအကျိုးပေးတယ်နော် မကောင်းတဲ့ကံတွေအဲ့ဓာတွေကသွားပြီးတော့မြန်လုံမိလိုက်လို့ရှိရင်တစ်ကြိမ်လုံမိလိုက်တာနဲ့ဘဝအသင်းချေအနန္တာပြန်ပြီးတော့အကြိမ်ကြိမ်နဲ့ခံစားရတယ်အကြိမ်ကြိမ်နဲ့ဒုက္ခဖြစ်ရတယ်နော်ဒါကြောင့်မို့ဦးဇင်းတော်တရားဓမ္မတွေအော်ဒီအချိန်မှာမြတ်စွာဘုရားရှင်ကိုရမြတ်ကြီးကနောက်ထပ်ဗာပြန်ဟောလဲဆိုတော့အပမာဒောအမတံပဒံပမာဒောမစ္စုနောပရံ ဆိုတဲ့ဂါထာလေးနဲ့จิตသားတော်တဲ့အခုတာမဝရီရဲ့သေခြင်းမာဂန္ဒီရဲ့သေခြင်းဆိုတဲ့သေခြင်းနှမျိုးကိုကြည့်ကြစမ်းတာမဝရီဆိုတာက သေသွားတယ်လို့ပြောပေမဲ့မအိုရမနေအားမသေးအားရောက်မဲ့ပုဂ္ဂိုလ်ဘာလို့လဲတတိတွေဉာဏ်ပညာတွေနဲ့သေသွားတာတေဂာနာနီအချိန်ကြတော့လဲလောကရန်တရားတွေထဲမှာမိဘုံကြီးထဲမှာဝိပဿနာတရားတွေကို ရုပ်တရားတွေနာမ်တရားတွေကိုဆင်ញင်ပွားများအထုတ်ပြီးတော့သေသွားတာတတိနဲ့သေသွားတာတမာတိနဲ့သေသွားတာပညာနဲ့သေသွားတာမဂ္ဂင်အကျင့်တွေနဲ့သေသွားတာသီလတမာတိပညာနဲ့ပြည့်စုံပြီးတော့သေသွားရတဲ့ပုဂ္ဂိုလ်ဣဒာမောဒတိပစ္စမောဒတိဒီဘဝမှာလည်းပဲသေပြီးတော့အခု သောတာပန်ကနေသဂရာဂံဖြစ်တယ်အနာဂံဖြစ်တယ် မက်တွေဖော်တယ်ရတော့ဝမ်းမြောက်ရပြီဝမ်းမြောက်ပြီးတော့သေတယ်အနာဂံဖြစ်တဲ့ပုဂ္ဂိုလ်ကြီးတွေဟောအဂနိဒဗြဟ္မဘုံသွားမယ်တဂရဂံဖြစ်တဲ့ပုဂ္ဂိုလ်ကလည်းနတ်ပြည်၆တက်ကြိုက်ရာစံနိုင်တယ်ဟောပစ္စာမောဒတိနောက်ဘဝတွေလည်းချမ်းချမ်းသာသာနေရပြီတရားတွေလည်းရသွားပြီဟောမိုက်မဲတဲ့မာဂန္ဒီတို့ကတော့နော်ဒီဘဝမှာဘုရားရှင်ကိုရောမြတ်ကြီးကိုမထားတဲ့နဲ့ရံညို့တွေထားတယ်ဘုရားရှင်ကိုရောမြတ်ကြီးပေါ်မှာတိုက်တယ်ခိုက်တယ်နောက်ဆုံးကြတော့ အရိယာတွေသူတော်ကောင်းတွေ900ကိုမိလောင်တိုက်သွင်းပြီးတော့တတ်တဲ့ဘဝအထိမကောင်းမှုအကုသိုလ်ကြီးတွေကိုလှုပ်ပြီးတော့သွားပြီပဲဆင်းပြီဒါလောက်အရိယာတွေသူတော်ကောင်းတွေကိုသွားပြီးတော့ပြမတဲ့ဒီအမျိုးသမီးပြန်ပေါ်ဖို့မလွယ်ဘူးเนาะအဲ့ဒါကြောင့်မို့ မသေးတော်လဲသေတကဲ့သို့ဖြစ်တယ်အဲ့ဒီပုံကိုယ်တွေဟာနော်အသက် ရှင်မင်းရှင်ညာတော်လဲပဲမေ့လျော် နေကြတဲ့ပုံကိုယ်တွေဘာကုသိုလ်မှမရှိတဲ့ပုံကိုယ်တွေတတိမရှိတဲ့ပုံကိုယ်တွေတမာတိမရှိတဲ့ပုံကိုယ်တွေပညာမရှိတဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်တွေသည် အဖမန်ထထဝရနာယသေရလေအောင်မယ်တန်တရာကြီးတဲ့ကျင်လဲရတဲ့အခါမှာတဘွားပြီးတော့အိုလိုမဆုံးနာလိုမဆုံး သေလုံးမဆုံးဖြစ်နေလို့အဲ့ဒီပုဂ္ဂိုလ်ဒီမဲလျောပေါ်စားတဲ့ပုဂ္ဂိုလ်ဒီအဖမှန်ထထသေခြင်းကိုရနိုင်တယ်မမဲမဲလျောတဲ့ပုဂ္ဂိုလ်ဒီနိဗ္ဗာန်ကိုရကြတော့မှာမို့မတရားနိဗ္ဗာန်ကိုရတဲ့ပုဂ္ဂိုလ်လို့ငါဟောတယ်ဒါကြောင့်မို့ချက်သားတော်တဲ့လောကကြီးထဲမှာနေတဲ့အချိန်ကာလမှာလူဆိုတာအခုပြောသလို ကောင်းတာတွေကြီးပဲမပြုတ်ဘူးချက်သားတို့မကောင်းတာတွေလည်းပြုတ်တတ်ကြတယ်ဒါကြောင့်မို့ဥစဉ်တို့ဒကာတော်မတွေကဒီတာမာဝရီရဲ့ တာမဝရီမိဖုရားကြီးရဲ့ဘဝနဲ့ဓမ္မတွေကိုကြည့်ပြီးတော့ဩလောကရန်တရားတွေထဲမှာဘလို့ပဲလာလာတာမဝရီမိဖုရားဟာသူတစ်ပါးကိုမတုံ့ပြန်ဘူးเนาะလဲတော်နဲ့ခွင်းနဲ့အထင်အဆင့်ထိရောက်အောင်ဂုံးတိုက်တယ်မိဖုရားပေါ်မှာလည်းမတုံ့ပြန်ဘူးဥဒေနာမင်းကိုလည်းမတုံပြန်မဲ့နဲ့မေတ္တာနဲ့ဥဒေနာမင်းကိုတော်မှတရဏခုံတည်တဲ့ရှင်မင်းကြီးကိုဖြစ်စေတယ်။ဘာကြောင့်လဲမေတ္တာနဲ့။ဒါကြောင့်မို့ မေတ္တာကမ္မထံကိုလည်းဦးဇင်းတို့တရားတော်မတွေစွန့်နိုင်သမျှပွားပါဟောမာဂန္ဒီရဲ့အဖေတို့အမေတို့ကြတော့ဗာနဲ့ရသလဲအတုပကမ္မထံကြီးနဲ့မတရားဖို့တရားရတယ်အဲ့ဒီအတုပကမ္မထံကြီးကိုပွားခြင်းတဲ့ပုဂ္ဂိုလ်များကလည်းကိုယ့်ရဲ့ခန္ဓာကိုယ်ကြီးမှာအမျက်မပြတ်ဆင်ញင်သုံးသပ်ပြီးတော့အော်ဒီခန္ဓာကိုယ်ကြီးဟာယွန်တရားဆက်ဆုပ်ဆရာပဲရှိပါလားကျင်ကြီးကျင်ငယ်တွေတွားရတဲ့အခါလဲအော်ဒီခန္ဓာကြီးဟာယွန်တရားကြီးပဲဆက်ဆုပ်ဆရာကြီးပဲအပုပ်ကြီးပဲအပွားကြီးပဲဘာမှနှစ်သာရမရှိတဲ့ ခန္ဓာကြီးပဲလို့မိမိရဲ့ခန္ဓာကိုယ်ကြီးမှာအကြိမ်ကြိမ်ဘာဝိတာဘဝဘဟုလိကတာအကြိမ်ကြိမ်ပွားနေလိုက်စမ်းပါတဲ့အဲ့တော့ဒီထဲမှာသင်္ကန်းသားတွေယူကြမယ်ဆိုအတုပကမ္မထာနေပွားရမယ်မေတ္တာကမ္မထာနေကိုပွားရမယ်ဘလို့လောကရဏနေကြုံကြုံကြုံနေတဲ့လောကရဏနေခြားတဲ့ကနေမှမြတ်စွာဘုရားဆုံးမကိုတီအောင်လုပ်ပြီးတော့မေတ္တာကမ္မထာနေကိုစီးပြန်လိုက်ကြသမ်းမှာ အဲ့ဒီကနေမှမိလောင်တိုက်ကြီးထဲမှာရောက်နေတဲ့ပုံကိုယ်တွေတောင်မှတမထဝိပဿနာအလုပ်တွေကိုကြိုးစားပြီးတော့ပွားများအထုတ်သေးတာငါတို့အခုတရားတထိုင်တထိုင်တွဲမှာတွေ့ကြုံလာတဲ့လောကဓာတ်လေးတွေမိလောင်နေတာနဲ့ဆိုင်ဘာမှမဟုတ်သေးဘူးလို့ကိုယ်စိတ်ကိုဆုံးမပြီးတော့ဝေဒနာနုပဒနာကမ္မထံ အဲ့ဒီကမ္မထာတွေကိုလည်းပဲတက်ပေါ်ဖြစ်ပေါ်လာတဲ့ဝေဒနာတွေကိုအကြောင်းပြုပြီးတော့ဒီခံစားတတ်တဲ့ဝေဒနာတွေနားတယ်ထုံတယ်ကျင်တယ်ကြိုက်တယ်လို့မှမှပဲနဲ့ခံစားတဲ့ဝေဒနာပဲရှိပါလားပူတာလည်းဝေဒနာအေးတာလည်းဝေဒနာတောက်တာလည်းဝေဒနာထုံတာလည်းဝေဒနာကြိုက်တာလည်းဝေဒနာမူတာလည်းဝေဒနာအော့တာလည်းဝေဒနာအာနာလည်းဝေဒနာမောတာလည်းဝေဒနာကြက်တာလည်းဝေဒနာ အော်ဝေဒနာတရားတွေပဲရှိပါလားဒီဝေဒနာတရားတွေဒီသူသဘောသူခံစားပြီးတော့ပြတ်တတ်တဲ့သဘောပဲရှိပါလားလို့ဝေဒနာရခံစားတတ်တဲ့အပြက်ကိုမြင်အောင်ရှုနိုင်ရင်တော့ဦးဇုံတို့ဒကာဒကမတွေပြိဿသမုပ္ပါစိတ်ရကြီးရပ်ပါပြီတန်တရာကြီးလွတ်ပါတော့မယ်အဲ့ဒီတော့ဒီသုတ်တန်ဒေသနာကိုနာယူပြီးတော့သင်္ကန်းသားတွေယူပြီးတော့အော်ငါတို့ရဲ့ဘဝတွေမှာ မကောင်းတာတွေကိုမလုံမိအောင်မကောင်းတာတွေမပြောမိအောင်မကောင်းတာတွေမကြံမိအောင်ငါတို့ရဲ့ကိုယ်နှုံနှလုံးသုံးပါးကိုစောင့်ထိန်ပြီးတော့ကောင်းတဲ့ကုသိုလ်တရားတွေကိုငါတို့များများရအောင် လုပ်မှာပါလားသူတော်ဘာပေါ်မှာမကောင်းတာမပြောမိရင်အကြိမ်ကြိမ်ခံရမှာဘေးကြီးတွေညာကြီးတွေမြင်ပြီးတော့ ကောင်းတဲ့အမှုတွေကိုနေ့စဉ်နေ့တိုင်းပြုလုပ်နိုင်ကြအကုန်ပြည့်လျင်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထောထွေးတရားတော်အိုခြင်းကိယာနာခြင်းကိယာတေခြင်းကိယာစောရရခြင်းပူဆွဲရခြင်းငိုကြွရခြင်းဆိုတဲ့မိစ္ဆရပါတို့ဤကင်းရာချုပ်ရာငြိမ်းရာသိမ့်ရာဖြစ်တဲ့ အသင်္ခတဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြတ်မောပြုလွယ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဖျားကဲအလုံးခဏပြိတ်တိုင်းလေးပေးလိုက်ပါဦးတမဖျား